ဒါဘုံဘုံတို့ဒီကနေ့စနေနေ့ညတနင်္ဂနွေနေ့ညဥပုံနေ့ညတွေမှာနော်ဓမ္မဒါနအလူရှင်များလည်းရှိတဲ့အတွက်ကြောင့်လိုင်းမောကနေတရားနာကြတဲ့တရားဓမ္မတွေလည်းပဲတရားနာယူရစေဖို့ဘုံဘုံတို့လည်းပဲတရားဓမ္မဟောပြရတဲ့ ဓမ္မဒါနကုသိုလ်ရရှိစေဖို့ဆိုပြီးတော့ဒါတရားဟောကြတယ်တရားနာကြတယ်နော်အဲ့တော့ဒီကနေ့1382ခုတစောင်းမုံလာပြီးကျော်6ရက်2020ခုနှစ်12လပိုင်း9ရက်စနေနေ့ရာဇန်ခါကာလ ဓမ္မဒါနကုသိုလ်ရှင်များဖြစ်ကြတဲ့နှစ်ဖက်သောမိဘများအားအမှုထား၍ဒေါက်တာမောင်မောင်ဒေါက်တာအုံမာ Los Angeles မြို့အမေရိကန်ပြည်ထောင်စုဒီတကာကြီးဒီမကြီးတို့ရဲ့29နှစ်မြောက်မင်္ဂလာနှစ်ပတ်လည် နေ့အဖြစ်ဖြင့်ဓမ္မဒါနဓမ္မပူဇာကုသိုလ်ကောင်းမှုများပြုလုပ်ကြခြင်းကိုအကြောင်းပြုပြီးတော့ ဒါတရားဒေသနာများဟောကြတယ်နားကြတယ်เนาะအဲ့တော့ဒီကနေ့တရားနာပေးတဲ့တို့ကိုဘုံဘုံတို့ဗာတရားဟောဖို့စီစဉ်ထားလဲဆိုတော့ဓမ္မပဒပါဠိတော်သဟတဝက်မှာ လာရှိတဲ့ကုံတလကေတိထေရီဝတ္ထုဆိုတာကို ဟောဖို့စဉ်းစားထားပါတယ် မြတ်စွာဘုရားလက်ထက်ကအဲ့ဒီကုံတလကေတီထေရီမကိုအကြောင်းပြုပြီးတော့ဂါထာတော်နှစ်ပုဒ်မြတ်စွာဘုရားဟောထားတာရှိတယ်။အဓိကပြောရင်တာကအဲ့ဒီဂါထာနှစ်ပုဒ်ကိုပြောချင်တာပါ။ကုံတလကေတီအကြောင်းကတော့ပြောရရင်လည်းသူကရှည်တယ်ပေါ့နော်။လူရွယ်ချက်နဲ့ဒီတရားဂါထာလေးနှစ်ပုဒ်ကိုဘုံဘုံတို့ပြောဖို့စိတ်ကူးရလဲဆိုတော့ ဒကာဓမ္မတို့ဘုံဘုံတို့တွေဟာဘဝမှာနေကြထိုင်ကြတဲ့အခါမှာအရေးကြီးတာနှစ်ခုရှိတယ်လို့ဘုံဘုံစဉ်းစားမိတယ်ပေါ့အဲ့ဒါကဘာလဲဆိုတော့စကားနဲ့ပတ်သက်ပြီးတော့နော်ကိုယ်နှုတ်ကထွက်သွားတဲ့စကားကိုယ်နားထဲကို ရောက်လာတဲ့စကား ဒါတွေကဘုံဘုံတို့ဟာလူမှုအတိုင်းဝိုင်းထဲမှာနေကြရတာဆိုတော့အ ਨੇ ဆုံးတော့ကိုမိသားစုလေးနဲ့ကိုကိုတိုင်းဝိုင်းလေးနဲ့ကိုနေကြရတာဆိုတော့ဒီစကားပြောရတဲ့ကိစ္စစကားနားထောင်ရတဲ့ကိစ္စကဘလို့မှရှောင်လို့မရဝစီကံနော်စကားနဲ့ပတ်သက်ပြီးတော့ပြောတဲ့အပိုင်းနေနဲ့အရေးကြီးတာလို့နားလည်ထားလို့မပြည့်စုံဘူးနားထောင်ရတဲ့အပိုင်းမှာလည်းပဲအရေးကြီးတယ်ဆိုတာကိုတွေးမိရမယ်နော် တော့အဲဒီစကားနဲ့ပတ်သက်ပြီးတော့အယုတ်အမြတ်ကိုမြတ်စွာဘုရားဘလို့ခွဲခြမ်းပြသလဲဒါလေးကို ပထမပိုင်းပြောခြင်းကိုနှုတ်ကထွက်သွားတဲ့စကားတခွန်းကိုနားထဲကို ရောက်လာတဲ့စကားတခွန်းယုံညံ့သလားမြင့်မြတ်သလားအဲ့ဒီယုံညံ့မှုမြင့်မြတ်မှုကိုဘုံဘုံတို့ဘာကိုကြည့်ပြီးတော့ ဆုံးဖြတ်မလဲအယုတ်အမြတ်ပေါ့နော်ဒီဝစီကံဆိုတာကပြောရတဲ့အပိုင်းရောနားထောင်ရတဲ့အပိုင်းရောဘလို့မှဘုံဘုံတို့ဘဝမှာရှောင်လို့မရပြောနေကြရတယ်နားထောင်နေကြရတယ်ဒါကြောင့်ဘဝမှာအလွန်အရေးပါတဲ့အစိတ်အပိုင်းကြီးတစ်ခုပေါ့နော်ဒီစကားပြောတာနဲ့ပတ်သက်ပြီးတော့ပဲဒီစကားကိုကြားတာနဲ့ပတ်သက်ပြီးတော့ပဲဘုံဘုံတို့ဘဝမှာအမျိုးမျိုးဖြစ်နေကြတာအကောင်ဆိုဆင်းရဲချမ်းသာဟုတ်လား ဒါဘလို့စကားမျိုးကိုမြတ်စွာဘုရားကယုံညံ့တယ်ဘလို့စကားမျိုးကိုမြတ်စွာဘုရားမြင့်မြတ်တယ်လို့ပြောတယ်လေဏိဒန်းအနေနဲ့အနှစ်ချုပ်ပြောရရင်မမောမှုလောဘမကျေနပ်မှုဒေါသအမှန်မသိမှု မောဟတရားတွေကိုငြိမ်းသွားစေနိုင်တဲ့စကားမျိုးကို မြင့်မြတ်တယ်လို့သတ်မှတ်တယ်ဟုတ်လားအလိုဆန္ဒတွေကိုတိုးသွားစေတဲ့ မကျေနပ်မှုတွေကို တိုးသွားစေတဲ့အမှန်မသိမှုမိုက်မဲမှုကနေရုံးမထွက်နိုင်မဲနဲ့အမှန်မသိမှုမိုက်မွဲမှုတွေကိုသာလဲတိုးပွားသွားစေမယ်စကားမျိုးကိုတော့ယုံညံ့နေလို့ဒီလိုမြတ်စွာဘုရားသတ်မှတ်ပေးတယ်ကိုယ့်ရဲ့စိတ်နှလုံးမှာတောက်လောင်နေတဲ့လောဘဒေါသမောဟမီးကိုညှိမ့်သက်ပေးနိုင်တဲ့စကားမျိုးဆိုရင်မြင့်မြတ်တယ်လောဘဒေါသမောဟမီးကိုညှိမ့်သက်မပေးနိုင်မဲနဲ့ မီးလောင်ရလေပင့်လောဘဒေါသမောဟတွေကိုသာတိုးပွားလာစေတဲ့စကားမျိုးဆိုရင်တော့ဒါပါတော့ယုံညံ့တယ်ဘလို့မှရှောင်လို့မရတဲ့အရေးပါတဲ့အစိပ်ပိုင်းတစ်ခုဖြစ်တဲ့စကားနဲ့ပတ်သက်ပြီးတော့အယုတ်အမြတ်ကိုအဲ့လိုလေးဘုံဘုံတို့အခြေခံကြကြနားလေထားရမယ်ပေါ့နော်ဒါတစ်ပိုင်းနောက်တစ်ပိုင်းကဘာပြောချင်ဆိုအရှုံးအနိုင်သူလည်းပဲဘဝမှာအလွန်အရေးပါတဲ့ အကြောင်းအရာတစ်ခုပဲเนาะဘဝမှာအရှုံးအနိုင်အရှုံးသမားလားအောင်မြင်မှုရတဲ့လူလားဘုံဘုံတို့တွေဟာတိတတ်တဲ့အရွယ်ကစပြီးတော့အောင်မြင်ခြင်းနဲ့အဆင်ပြေခြင်းနဲ့လူချင်းရှင်လိုက်ရင်လည်းပဲသူ့ထက်မသာအောင်တောင်မှသူ့အောက်တော့မကြခြင်းဘူးဆိုတဲ့စိတ်ကလေးတွေရှိတယ်ပေါ့နော်အချင်းချင်းအနိုင်ရခြင်းနဲ့အသာရခြင်းနဲ့ ဟုတ်လားနောက်ဘုံဘုံတို့ဒီအရှုံးအနိုင်ဆိုတဲ့ဥစ္စာကတယောက်ကိုတယောက်နိုင်တာတဲ့ဟိုရှုံးမသွားဘူးမြက်သွားခြင်းတယ်ဈေးစကားနဲ့ပြောရရင်အမျက်ရခြင်းတယ်အနိုင်ဆိုတဲ့စကားကအမျက်ကိုလည်းပဲရည်ညွှန်းတာရှိသေးတယ်ဟုတ်လားအဲ့လိုအရှုံးအနိုင် အောင်မြင်ခြင်းမအောင်မြင်ခြင်းဒါလည်းပဲဘဝမှာနော်တွေးတတ်တဲ့ဉာဏ်ရှိတဲ့လူတိုင်းအတွက် အရေးပါတဲ့အခန်းကဏ္ဍတစ်ခုပေါ့နော်အဲ့ဒါမြတ်စွာဘုရားရဲ့အလိုတော်ကြဘာကိုနိုင်တဲ့အနိုင်ဟာ အကောင်းဆုံးအနိုင်လေဟုတ်လားဘာကိုရှုံးတဲ့အရှုံးဟာအထိကဲဆုံးအရှုံးလေဘလို့လူမျိုးဟာအရှုံးသမားလေဘလို့လူမျိုးဟာအောင်မြင်မှုရတဲ့လူလေအဲ့ဒါလေးကိုလည်းပဲအခြေခံကြကြမြတ်စွာဘုရားဟောထားတယ်အဲ့ဒါလူရင်းလေးတရားဏိဒံထဲမှာတရားစနာနာခြင်းအနှစ်သာရရှိရှိလေးမှတ်မိအောင် ဘလို့အနိုင်ရတဲ့လူကိုအောင်မြင်မှုရှိတဲ့လူနော်ဘလို့လူကိုအရှုံးသမားလို့ခေါ်မလဲအဲ့ဒါမြတ်စွာဘုရားကကိုယ့်ရဲ့ဒီအတွင်းတန်တာမှာကိုယ့်ကိုတကယ်ဒုက္ခပေးမဲ့ကိုယ့်ရဲ့ရန်သူအစ်စ်ဖြစ်တဲ့လောဘဒေါသမောဟတရားတွေကိုနော်ပယ်တတ်နိုင်တဲ့ပုံကိုကို အောင်မြင်မှုရတဲ့ပုံကိုနော်အောင်မြင်မှုတက အောင်မြင်မှုထဲမှာကိုယ့်ကိုနှိပ်စက်မဲ့ကိုယ့်ရဲ့ရန်သူအစ်စ်ကိုအောင်မြင်မှုရခြင်းကတည်တာလဲကိုယ့်အတွက် အကြီးမားဆုံးသောအောင်မြင်မှုဖြစ်တယ်ဟုတ်လားအဲ့တော့အဲ့ဒီစကားလေးကိုဘုံဘုံတို့စဉ်းစားကြည့်ရင်ကိုယ့်ရဲ့လောဘဒေါသမောဟကိုမပယ်တတ်နိုင်ဘူးနော်လောဘဒေါသမောဟတွေပဲကြီးထွားနေတယ်လောဘဒေါသကိုအနိုင်မယူနိုင်ဘူးလောဘဖြစ်ခွင့်ကြုံတိုင်းလောဘဖြစ်တယ်ဒေါသဖြစ်ခွင့်ကြုံတိုင်းဒေါသဖြစ်တယ်သိအောင်မြင်အောင်လည်းဘာမှမကြိုးစားဘဲနဲ့ပမာဒဆိုတဲ့မေးလုံးမှုတွေလွှမ်းမိုးပြီးတော့မသိမှုနဲ့ပဲနေနေမယ်ဆိုရင်တော့ဒါကအရှုံးသမားနော် ဇီဝရေးရလူမှုရေးရပညာရေးရအစသအရာရာဘက်ပေါင်းစုံကနေလူတွေဟာအောင်မြင်မှုကိုရချင်ကြတယ်သူများထက်သာချင်ကြတယ်ဟုတ်လားအဲ့ဒါတွေဟာတကယ်တကယ်ကိုယ့်ရဲ့အတွင်းတန်တန်ပါကိုယ့်ကိုတကယ်နှိပ်စက်မဲ့ကိုယ့်ကိုတကယ်ဒုက္ခပေးမဲ့လောဘဒေါသမောဟရဲ့အပေါ်မှာအောင်မြင်မှုရခြင်းမရခြင်းလောက်အရေးမပါဘူးပေါ့နော်တဘဝမှာအရေးပါတဲ့အောင်မြင်မှုအရေးပါတဲ့ရှုံးနိမ့်မှုကဘာလဲလို့မေးရင် လောဘဒေါသမောဟကိုအောင်မြင်ခြင်းနဲ့လောဘဒေါသမောဟကိုရှုံးနိမ့်သွားခြင်းပေါ့ဒါကြောင့်ဒီကနေ့တရားကအကျဉ်းမြင်နှမျိုးမှတ်ရမယ်နော်စကားနဲ့ပတ်သက်ပြီးတော့ဘုံဘုံတို့ရှောင်မရတဲ့အမြဲတမ်းတွေ့နေကြုံနေရတဲ့ဘဝရဲ့အရေးပါတဲ့အစိတ်အပိုင်းစကားနဲ့ပတ်သက်ပြီးတော့အယုတ်အမြတ်ဆိုတာလေးကိုဘုံဘုံတို့ပြောကြရမယ်နော်ပြီးတော့အရှုံးအနိုင်ဘဝမှာလူတိုင်း နော်အလေးထားပြီးတော့စဉ်းစားကြတယ်အရှုံးအနိုင်နော်ဘာကအရှုံးလဲဘာကအနိုင်လဲဆိုတာလေအရေးအပါဆုံးအရှုံးနဲ့အရေးအပါဆုံးအနိုင်ပေါ့နော်တာမန်အရှုံးအနိုင်တွေကိုတော့သိပြီးတော့မပြောတော့ပါဘူးဟုတ်လားအဲ့တော့အဲ့ဒီလိုမျိုးစကားနဲ့ပတ်သက်ပြီးတော့အယုတ်အမြတ်နော်အရေးပါတဲ့အရှုံးအနိုင်နဲ့ပတ်သက်ပြီးတော့မြတ်စွာဘုရားကဒီကုဏလကီတီကိုအကြောင်းပြုပြီးတော့ဂါထာလေးနှစ်ပုဒ်ဟောထားတယ်အဲ့ဒီဂါထာလေးနှစ်ပုဒ်ကပဲအခုပြောခဲ့တဲ့ တန်ဖိုးရှိတဲ့အသည့်အမြင်တွေကို ထွန်းပြပေးတယ်ပေါ့ဟုတ်လားအဲ့တော့ဒီနေ့မှာဒီဂါထာလေးနှစ်ပုဒ်ကိုမပြောသေးခင်မှာဒီဂါထာလေးနှစ်ပုဒ်ဘာကြောင့်ဟောရသလဲဆိုတဲ့ကုဏ္ဏလကီတိရဲ့အကြောင်းလေးကိုအကျဉ်းမြင့်လေးတော့သူကပြောမှဂါထာနှစ်ပုဒ်ကလည်းဟိုပို့ပြီးတော့ဆက်ဆက်မှုရှိတာပေါ့နော်ဒီကုဏ္ဏလကီတိဖြစ်လာမဲ့အမျိုးသမီးလေးက ရာဇဂိုမျိုးကအလွန်ချမ်းသာတဲ့တတိသမီးတယောက်သူအကြောင်းအရာလေးကနော်တရားနာမှုတွေရှိကြတဲ့ဗုဒ္ဓဘာသာဝင်တွေအနေနဲ့အကျဉ်းမြင့်တော့ကြားဘူးထားကြပြီးသားအရွယ်ရောက်လာတဲ့အခါကျတော့မိဘတွေကနော်သမီးတကောင်နွားတထောင်ဟုတ်လားထိမ့်သိမ့်ရခက်တယ်ဆိုပြီးတော့ဘုံခုနှစ်ဆင့်ရှိတဲ့ပြတ်သက်ပေါ်တင်ထားတာအဲ့လိုခွဲခြားပြီးတော့ထားကမှာပို့ဆိုးသွားတယ်အရွယ်ရှိတဲ့တခိုးတယောက်ကို သေတံပေးဖို့ဆိုပြီးတော့အာနာပကသားတွေကနော်လမ်းမကနေပြီးတော့အခမ်းအနားနဲ့တခါတည်းဆွဲထုတ်လာကြတာအဲ့ဒီတခုကိုမြင်ပြီးတော့ကြိုက်တယ်မရရင်သေမယ်လို့ဖြစ်တယ်တော့သမီးအသေးမခံနိုင်တဲ့အခါကျတော့ဆံရဆံရလက်ထိုးပြီးတော့အဲ့ဒီတခိုးကိုအိမ်ခေါ်လာပြီးသမီးနဲ့ပေးစားရတယ်နော်တခိုးဖြစ်တဲ့လူကလည်းအလွန်ယုံညံ့တဲ့လူအော်တကယ်ဆိုငါရဲ့အသက်သခင်ကျေးဇူးရှင်တတိသမီးအသင်ပြေပြီလို့ तू ကအဲ့လိုမတွက်ဘူး လူစိတ်ဆိုတာလည်းခက်တယ်နော်တကယ်ဆိုရင်တွေးကြည့်ဒီပြင်လူတယောက်အနေနဲ့ကြည့်မယ်ဆိုရင်ဒါကဘဝကိုပြောင်းသွားတာအဆင်ပြေပြီလေတတိသမီးတယောက်ရပြီဟုတ်လားအသက်ခံရမဲ့ဘေးကနေလွတ်ပြီးတော့တတိသမီးရဒီတိုင်းနေလိုက်ဖို့ပဲဒါပေမဲ့ဒီတိုင်းမနေနိုင်ဘူးစိတ်ရဲ့လိုအင်တွေကအဲ့ဒါကိုတွေးကြည့်ရင်လည်းပဲအော်အလွန်ဆန်းကျယ်ပါလားအလွန်ရှုပ်ထွေးပါလားလို့လည်းသိရတယ် तू ကတခိုးဆိုတော့ခိုးပဲခိုးကျင်နေတာဟော ခိုးကျင်တဲ့စိတ်ကမဟုတ်တာလှုပ်ကျင်တဲ့စိတ်ကပါလာတဲ့အခါကျတော့မဟုတ်တာလှုပ်ရမှပဲပြောတာဟုတ်တာကို तू မပြောဘူးအဆင်ပြေတာကို तू မကြိုက်ဘူးဒီလိုပဲကြီးဟာလွှာဟာနဲ့အသက်ဘေးဟုတ်လားလူရက်ပြီးတော့ဒီလိုကြမ်းကြမ်းထန်ထန်ရှင်းသန်းနေရတာကိုပဲ तू ကသဘောကျအဲ့ဒါနဲ့အကြံအမျိုးမျိုးထုတ်ပြီးတော့နော်ဒီတတိသမီးတက်ပြီးတော့တတိသမီးရဲ့ဥစ္စာပစ္စည်းတွေယူမယ်ဆိုတဲ့စိတ်ကူးနဲ့ဒါလူတွေကြားဥပါတယ်ဟုတ်လား ငါရဲ့အသက်ကမင်းကယ်လို့လွတ်တာမဟုတ်ဘူးတောင်ဆောင်တက်ကြီးကကယ်လို့လွတ်တာအဲ့တော့တောင်ဆောင်တက်ကြီးကိုလည်းငါဂတိကိုပြုထားတာရှိတယ်အသက်ဘေးကနေပြီးတော့လွတ်အောင်ကယ်ပေးပါလွတ်ခဲ့လို့ရှိရင်လာပြီးတော့ကြောပါမယ်ပူဇော်ပါမယ်ပတပါမယ်ဒီလိုဟုတ်လားအဲ့ဒါလိုနဲ့တခါတည်းတထေသမီးကလည်းပဲနော်သူကလည်းအလွန်ချစ်နေတာဆိုတော့ဘာမှမမြင်နိုင်ဘူးဟုတ်ထင်ပြီးတော့လိုက်သွားအဲလက်ဝက်လက်စားတွေအကောင်းဆုံး တန်ဖိုးရှိဆုံးဆိုတာတွေမင်းဝစ်ခက်ဆိုတော့အကုန်လုံးဝစ်စားသွားတာပေါ့နော်အဲ့ဒါဟိုရောက်တော့တောင်ပေါ်တက်မယ်ဆိုတဲ့အခါကျတော့နောက်လိုက်ငယ်သားတွေဘယ်သူမှမခေါ်ခဲ့ရဘူးသူ့လုပ်ငန်းမှာအောင်မြင်ပါစို့လို့ဟုတ်လားအဲ့ဒီတောင်ထိပ်ရောက်ပြီဆိုတော့မှအဲ့ဒီတောင်ကနော်ဒီဘက်ကတော့တက်သွားတော့ပြေးပြေးပဲဟိုဘက်ကျတော့သူကကြောက်ကဘာပေါ့နော်တခိုးတွေကိုစီရင်တဲ့တောင်ပေါ့တောင်ပေါ်ကနေတွန်းချအောက်ကကြောက်စွန်ကြောက်ဖြတ်တွေနဲ့နော်တိုက်မိခိုက်မိပြီးတော့အကုန်အပိုင်းပိုင်းပြက်ပြီးတော့သေအောင်တွန်းချတဲ့ အဆုံးစီရင်နဲ့တောင်ဖြစ်နေအဲ့ဒါနဲ့တတိသမီးကိုတတ်မယ်မင်းပစ္စည်းတွေကိုယူတော့မယ်ဆိုတော့အံ့ဩသွားတာပေါ့နော်ကို့ဘဝကြီးခုလုံးတောင်ပေးထားတာဥစ္စာပစ္စည်းမြန်ပြောနေစရာလိုသေးလားဓာတုဟာပဲလို့ပြောတော့မဟုတ်ဘူးတဲ့ငါဥစ္စာရှင်ကိုမတတ်ဖဲနဲ့ဥစ္စာကိုမယူဘူးပေါ့ကဲဘလောက်ဆိုတော့လူကအဲ့ဒီမှာတတိသမီးကနော် तू မိုက်ခဲ့တာတွေကိုအကုန်လုံးရှင်းရှင်းလင်းလင်းသိသွားတယ်နော်အမိုက်ပြေးသွားပြီလင်းသွားပြီဆိုတော့လည်းပဲ ဘယ်လမ်းရှောင်ရမလဲဘာလုပ်ရမလဲဆိုတာတခါတည်းအဖြေကပေါ်သွားတယ်ဟုတ်လားအဲ့ဒါနဲ့သူကလည်းပြောင်းလဲသွားပြီနော်လူကတော့ဒီတိုင်းကြီးမပြောင်းလဲဘူးပဲဘေးမှာဟုတ်လားဒါပေမဲ့စိတ်ကဘာဖြစ်သွားတော့လုံးဝပြောင်းသွားပြီဟုတ်လားသူဘာလုပ်ရမလဲဆိုတာသိသွားပြီဟိုတရားသဘောလေးနဲ့ပြောရရင်အဝိဇ္ဇာနေရာမှာဝိဇ္ဇာရောက်လာတော့ဟုတ်လားားလေသွားတယ်နားလေသွားတော့အကုန်ပြောင်းသွားတယ်အဲ့ဒါနဲ့ဘယ်လိုလုပ်ရမလဲဆိုတဲ့လုပ်ငန်းစဉ်ကိုပါ तू မြင်တယ်သိတယ် အဲ့လိုဆိုရင်လေတတ်တာတော့တတ်ပေါ့ဒါပေမဲ့လို့တေဂာနီးလေးမှာနော်လက်ရရစ်ပြီးတော့၃ချိန်လောက်တော့နော်လှည့်ပတ်ပြီးတော့ရှ िख ိုးပရစီအိုးလက်ဥကလေးချီပြီးတော့ပတ်ဟိုကလည်းအဟုတ်မှန်တယ်ဟုတ်လားအဲ့ဒါနှစ်ချိန်လောက်ပတ်ပြီးတော့နောက်တစ်ချိန်ကျတော့ခြေတော်နှချောင်းကနေဆွဲတော့ခါတည်းတွန်းချလိုက်အောက်တခုကတေရောအကြားဘူးတယ်နော်အဲအဲ့ဒီချိန်မှာတောင်ဆောင်တက်ကအော် အရာခတ်သိမ်းယောက်ျားတွေသာဉာဏ်ရှိတာမဟုတ်ဘူးမိန်းမတွေလည်းဉာဏ်ရှိတာပဲချီတောင်ချီကျူးတယ်နော်ဒါပေမဲ့သူ့ရဲ့ဘဝအလှည့်ပြောင်းကသူ အိမ်မပြန်ကျင်တော့ဘူးနော်မိဘတွေရဲ့မျက်နှာအိုးမဲ့တော့ဟုတ်လားဒီတခုရကျင်လာပါကျင်ဆိုယူပေးအခုတခုတတ်ခဲ့ပြီဆိုတော့သူ့ဘဝကြီးကရှုပ်ထွေးလွန်းတယ်ပေါ့အဲ့ဒါဘဝကိုအတိတ်ကပြန်စကျင်တယ်ဘလို့စမလို့အဲချီဦးတွေကသွားတာပဲဒါပေမဲ့လမ်းမှာတော့သူကဒီယတနာတွေဝတ်စားထားတယ်ဒီအကုန်လုံးကို ကြိုက်တဲ့လူယူဆိုပြီးတော့ထုတ်ပြီးတော့သပင်ချိတ်ထားခဲ့တယ်အဲ့တော့ဘယ်ရောက်သွားတော့ဆိုတော့အဲ့ဒီပထပိုင်းမတွေနေတဲ့နေရာကိုရောက်သွားတယ်ပြောရလို့ရှိရင်တော့ဒါသူတော်ကောင်းလုံမယ်ဆိုတဲ့စိတ်ကူးပါပဲဟုတ်လားသူတော်ကောင်းလုံမယ်ဆိုတဲ့စိတ်ကူးဒါပေမဲ့မြတ်စွာဘုရားသာသနာရောက်သွားတာမဟုတ်ဘူးเนาะအဲ့ဒါနဲ့တူတူပြောကြပါစို့နောက်တော့သူကအဲ့ဒီပထပိုင်းမတွေရဲ့အကြောင်းပါเนาะသူတို့တက်တဲ့ဝါဒတွေအကုန်တက်လို့ညာလည်းထက်မြက်တဲ့အခါကျတော့ဟုတ်လား သူကဇပုသပြေကက်ကိုကင်ပြီးတော့ဝါဒပြိုင်လူနဲ့ပြိုင်တဲ့လူအကုန်လုံးရှုံးရတယ်သူကပဲနိုင်တယ်သူ့ကိုလှန်နိုင်တဲ့လူမရှိဘူးအဲနောက်တော့ရှင်သာရိပုတ္တရာနဲ့တွေ့တဲ့အခါကျတော့သူရှုံးသွားတယ်ဆိုကြပါစို့ရှုံးတော့ရှင်ဘုရားတတ်တဲ့ဝါဒတွေကိုတပည့်တော်သင်ပါဆိုတော့အေးငါတို့လိုမင်းအသွင်အပြင်ကိုယူနိုင်လို့ရှိရင်သင်ပေးမယ်ဆိုတော့အဲရှင်သာရိပုတ္တရာကသူ့ကိုဘိက္ခုနီမတွေလက်ကိုအပ်ပြီးတော့ဘိက္ခုနီမလေးဝတ်ပေးလိုက်တယ်ဆိုကြပါစို့တိတ်မကြခင်မှာပဲသူဘာဖြစ်သွားဆိုရဟန္တာဖြစ်သွားတယ် နှစ်ရက်သုံးရက်အတွင်းရဟန္တာဖြစ်တယ်တဲ့အံ့ဩစရာကြီးနော်ဉာဏ်ထက်မြက်ဒီဘဝရဟန္တာဖြစ်မဲ့ပုဂ္ဂိုလ်တောင်မှနော်စိတ်ရဲ့အနေအထားပေါ်မှာမူတည်ပြီးတော့နော်ဘဝမှာရှုပ်ရှုပ်ထွေးထွေးနဲ့ကံကြမ္မာအလှည့်ပြောင်းနေရတော့အမျိုးမျိုးတော့နော်ရင်ဆိုင်ခဲ့ရသေးတာပဲဖြည့်ရှင်းခဲ့ရသေးတာပဲဟုတ်လားအဲ့တော့ဟိုဒီဘဝဘုံဘုံတို့ဘာဖြစ်လို့ဖြစ်မယ်မှမသိတဲ့လူတယောက်အနေနဲ့တော့ဘာမဆိုဖြစ်နိုင်တယ်ဆိုတာလေးကိုတော့လဲတွက်ထားပေါ့ဟုတ်လားအဲ အဲ့ဒါနဲ့နောက်တော့ယဟန်တွေကဒီဘိက္ခုနီမကိုချီးမွမ်းကြတာပေါ့နော်သူတို့စိတ်ထဲမှာအော်အလွန်ထက်မြက်တဲ့အမျိုးသမီးပဲကြည်စမ်းနော်ယဟန်ဖြစ်လာပြီဆိုတော့လည်းပဲမြတ်စွာဘုရားသူ့ကိုတရားသိဖို့အတွက်ဘာမှပင်ပင်ပန်းပန်းဟောလိုက်ရတယ်လို့မရှိဘူးနည်းနည်းလေးပြောလိုက်တာနဲ့တခါတည်းသဘောပေါက်သွားတာဟုတ်လားဒီယဟန်ဖြစ်ကိုမရောက်ခင်တုန်းကလည်းပဲကိုယ့်ထက်အင်အားကြီးတဲ့ နော်တိုက်ရီခိုက်ရီနေရာမှာအစွမ်းတတိထက်မြက်တဲ့တကယ်ခိုးသားယောက်ျားချင်းမကြီးတယောက်နဲ့နော်အနိုင်ရှစ်ထိုးပြီးတော့အဲ့ဒီယောက်ျားကိုတတ်ပြီးတော့နော်လာနိုင်တာနော်သူ့ရဲ့ရေစွမ်းတတိကိုအားညံအားစိတ်အားဟုတ်လားထက်မြက်တယ်ဆိုတာကိုချီးမွမ်းကြတာအဲ့ဒီချီးမွမ်းတဲ့စကားထဲမှာအကြံပြင်းအကြောင်းအရာဘယ်နှမျိုးတော့နှမျိုးပထမတစ်မျိုးက သူတရားသိဖို့အတွက်မြတ်စွာဘုရားဘာမှမပင်ပန်းလိုက်ဘူးစကားလေးကိုနည်းနည်းလေးပြောလိုက်တာနဲ့သူတရားသိသွားတယ်ဒါတစ်မျိုးနော်နောက်တစ်မျိုးကသူ့ထက်အစွမ်းတတ္တိကြီးမားတဲ့တိုက်ရိုက်ခိုက်ကောင်းတဲ့ယောက်ျားသားတစ်ယောက်ကိုအနိုင်ယူပြီးတော့သူယဟန်ပြုလာတာစကားဘယ်နှမျိုးတော့နှစ်မျိုးနော်အဲ့တော့မြတ်စွာဘုရားဆိုတာကနော်ဒီအကြောင်းအရာဒီအခြေအနေတွေကိုအခြေခံပြီးတော့ တတ္တဝါတွေကိုဘလို့အသိဉာဏ်ကိုရအောင်လုပ်ရမလဲလို့နော်အဖြေထုတ်တဲ့နေရာမှာ အတုမရှိပုံကိုပေါ့နော်စကားနောက်ကိုတရားပါအောင်လုပ်နိုင်တယ်ပေါ့နော်တကယ်တမ်းသူတို့ပြောနေတဲ့စကားကဘာမှထူးထူးဆန်းဆန်းကြီးမဟုတ်ဘူးနော်မြတ်စွာဘုရားစကားတွေအများကြီးမပြောရဘဲနဲ့တရားရသွားတာကိုယ့်ထက်အားကြီးတဲ့ယန္တူကိုအနိုင်ယူလာတာအဲ့ဒီနှစ်ချက်ပြောနေတယ်အဲ့ဒါမြတ်စွာဘုရားကြွလာတော့ယန္တူဘာတွေပြောနေကြတုံးဆိုတော့ ဒီလိုဒီကြောင့်ပဲဖေဟာကုန္ဒလကိတိထေရီမနော်တရားသိဖို့အတွက်မြတ်စွာဘုရားမှာဘာမှမပင်ပန်းဘူးစကားလေးနည်းနည်းပြောလိုက်တာနဲ့တိသွားတယ်သူ့ထက်အားကြီးတဲ့ယန္တူကိုအနိုင်ယူပြီးတော့လာခဲ့တာဒါကြောင့်သူ့ကိုချီးမွမ်းနေကြတာဆိုတော့အဲ့ဒီမှာမြတ်စွာဘုရားအဲ့ဒီစကားနှစ်ခွန်းအတွက်ဂါထာနှစ်ပုဒ်ဟောတယ်မြတ်စွာဘုရားရဲ့ညံတော်ဟာအလွန်အံ့ဩစရာကောင်းတယ်လို့ပြောရမယ်နော်ပထမပြောတဲ့စကားပါတော့ စကားလေးနည်းနည်းပြောလိုက်တာနဲ့သိသွားတာအဲ့ဒါအတွက်မြတ်စွာဘုရားဘလို့ဟောတော့ဆိုတော့ယောဇာဂါထာတတံပါတိအနတ္တပရတင်ညိတံဧကံဓမ္မပဒံတေယောယံတုတ္တဝဥပသမတိဩငါဘုရားပြောတဲ့စကားတွေကိုတန်ဖိုးရှိတယ်မရှိဘူးလို့ဆုံးဖြတ်တဲ့နေရာမှာနော်စကားအ ਨੇ အများပမာဏကိုကြည့်ပြီးတော့ဆုံးဖြတ်လို့မရဘူးတဲ့နည်းနည်းပဲပြောပြောအများကြီးပဲပြောပြော တန်ဖိုးရှိတဲ့စကားမှာတန်ဖိုးရှိတာတန်ဖိုးမရှိတဲ့စကားကတန်ဖိုးမရှိဘူးနဲတာများတာနဲ့မဆိုင်ဘူးပေါ့နော်စကားတစ်ခွန်းရဲ့တန်ဖိုးဆိုတာဟုတ်လားအဲ့ဒါကိုမြတ်စွာဘုရားအဲ့လိုလေးဏိဒန်းချီပြီးတော့ဒီကထာလေးကိုဟောတယ်နောက်အတိပ္ပယ်ကဘာပြောတော့နော်လူတယောက်စကားကြွယ်လွန်းလို့လောကီအသည့်တွေကလည်းများလွန်းလို့ပြောတတ်လွန်းလို့ပြောစရာတွေကလည်းရှိလို့ဟုတ်လားယောစာဂါထာတတ္တံပါတိ ဂါထာဗန္ဒတွေဖွဲ့ပြီးတော့အခုခေတ်လို့ဆိုရင်တော့ကြပြားတွေဘာတွေဖွဲ့ပြီးတော့အမှုပညာမြောက်ဟုတ်လားပြောတဲ့လွန်းလို့ပြောလိုက်တယ်စာတွေအနေနဲ့ဆိုရင်လည်းရေးတဲ့လွန်းလို့ရေးလိုက်တယ်အများကြီးယောစဂါထာတတံပါတိဂါထာ100လောက်ဟုတ်လားဒါပေမဲ့အဲ့ဒီဂါထာတွေအဲ့ဒီကြပြားတွေအဲ့ဒီစာတွေအဲ့ဒီစကားတွေကနော်ဘလို့အိဗယ်ရှိတုံးဘလို့အကျိုးသက်ရောက်မှုရှိတုံးဆိုအနတ္တပရတင်ကြီးတန်အကျိုးမဲ့ခြင်းနဲ့ရှင်နေတယ်တဲ့ဆိုတော့ဘာအကျိုးမှ ပြောပြလောက်မရှိဘူးပေါ့နော်စိတ်ထဲမှာအော်ထူဆန်းပါပြီခံစားရတာလေးလောက်တော့ရှိရင်ရှိမယ်ပေါ့ဟုတ်လားဒါပေမဲ့ပြောလောက်ဆိုလောက်အောင်ကောင်းကျိုးချမ်းသာကိုမရစေဘူးဘာအကျိုးစီးပွားနဲ့မှ မရှင်ဘူးဟုတ်လားယောဇာဂါထာတတံပါတိအနတ္တပရတင်ကြီးတံဧကံဓမ္မပရံတေယောယံတုတ္တဝဥပသမတိအဲ့ဒါလိုစကားတွေအများကြီးပြောတဲ့လွန်လို့ပြောเสียရှိလို့နော်ပြောပေမဲ့လို့ အကျိုးသာမရှိဘူးဆိုရင်တော့အဲ့ဒီစကားမမြတ်ဘူးတဲ့သူကသူဘလောက်ပြောပြောဘာတွေပြောပြောဟုတ်လားရန်တုတ်တော်ဥပတမတိနားထောင်လိုက်ရလို့ရှိရင်နှလုံးစိတ်ဝမ်းကိုငြိမ်းအေးသွားစေတဲ့နော်ဒီစကားလုံးလေးကိုဘုမအလွန်သဘောကျတယ်ရန်တုတ်တော်ဥပတမတိကြားလိုက်ရတဲ့နဲ့ကိုပဲအေးသွားအေးရဆိုတာလကားအေးတာမဟုတ်ဘူးပူအောင်ဖြစ်ပူအောင်လုပ်နေတဲ့အရာတွေပျောက်သွားလို့အေးသွားတာဟုတ်လား အဲ့ဒါလိုနှလုံးစိမ်ဝမ်းကိုအေးသွားစေတယ်ငြိမ့်သွားစေတယ်စကားမျိုးဆိုရင်တော့ဧကံဓမ္မပဒံတေယောတဲ့တခွန်းလည်းဖြစ်ပါစေစာဆိုရင်လည်းတပိုက်တည်းဖြစ်ပါစေအဲ့ဒါအလွန်မြတ်တယ်တဲ့ဟုတ်လားအဲ့တော့ဒီစကားလေးဒီကာထာလေးကိုအခြေခံပြီးတော့ဘုံဘုံတို့နေ့စဉ်ပြောနေကြတဲ့စကားတွေနေ့စဉ်ကိုနားတဲ့ကိုရောက်နေတဲ့စကားတွေဒါတွေဟာအယုတ်တွေလားအမျက်တွေလားလို့ဘုံဘုံတို့ဟာဝေဖန်စီစစ်ပြီးတော့မှ ပြောကြဆိုကြဖို့ဝေဖန်စီစစ်ပြီးတော့မှကိုနားတဲ့ကိုတွင်းကြဖို့အရေးမကြီးဘူးလားမြတ်စွာဘုရားဝေဖန်စီစစ်ပြတာလေးကိုမမေ့နဲ့ဟုတ်လားနှလုံးစိမ်ဝမ်းကိုငြိမ်းအေးသွားစေတဲ့စကားမျိုးသာလင်မြတ်တယ်နှလုံးစိမ်ဝမ်းကိုမငြိမ်းအေးစေဘူးဘာမှအကျိုးမရှိဘူးဆိုတဲ့စကားတွေကတော့ယုံညံ့တယ်ဟုတ်လားဒါကြောင့်မို့လို့ဘုံဘုံတို့မကင်းနိုင်တဲ့ဒီစကားနဲ့ပတ်သက်ပြီးတော့ရှုတော့နှမျိုးကြည့်ကြည့်နော်ကိုပြောနေတာရှိတယ်ကိုနားတဲ့ကိုရောက်လာတာရှိတယ်ဟုတ်လား ဘလို့စကားမျိုးကိုပြောလဲရတာဘလို့စကားမျိုးကိုကြားလဲရတာမြတ်တယ်လေနော်နှလုံးစိမ်ဝမ်းကိုငြင်းအေးသွားသေးတဲ့စကားမျိုးကိုပြောလဲရတာမြတ်တယ်နှလုံးစိမ်ဝမ်းကိုငြင်းအေးသွားသေးတဲ့စကားမျိုးကိုကြားလဲရတာမြတ်တယ်လောကမှာအဲ့ဒီလိုစကားတွေကတကယ်တကယ်တွေးကြည့်ရင်တော့ရာခဲတယ်လို့ဘုံဘုံကထင်တယ်ဟုတ်လားအများစုကလည်းပဲအကိုရဲ့လောဘဒေါသမောဟကိုဘလို့ညှင်းရမယ်မှမသိကြတာပဲများတဲ့အခါကျတော့ပြောပြီးဆိုရင်လည်းပဲ သူတစ်ပါးရဲ့လောဘဒေါသမောဟကိုနော်ငြိမ်သွားစေတယ်ငြိမ်သွားစေတယ်နဲသွားစေစကားမျိုးကိုမပြောတတ်ဘူးအများစုကတော့မီးလောင်ရလေပင့်ပဲပြောကြတာများတယ်ဟုတ်လားတကယ်ဆိုလို့ရှိရင်ကိုယ့်ရဲ့နှုတ်ကထွက်တဲ့စကားကိုနားတဲ့ကိုရောက်လာတဲ့စကားတွေကိုနော်ဒီလိုမျိုးပေတံနေနဲ့တိုင်းပြီးတော့ဘုံဘုံတို့ဟာပြောဖို့ကောင်းတယ်နားထောင်ဖို့ကောင်းတယ်အဲ့ဒါမှဘုံဘုံတို့ဟာမြင့်မြတ်တဲ့အနေအထားကိုရောက်မယ်ဟုတ်လားအဲ့တော့ဒီစကားလေးနဲ့ပတ်သက်ပြီးတော့ อืมဘဝမှာငြိမ်းအေးစေတဲ့တတ်တဲ့စကားမျိုးကိုရဖို့ရအလွန်ရှားတယ်ဆိုတာလေဟိုပြောရလို့ရှိရင်တော့မြတ်စွာဘုရားပွင့်လာမှပဲအဲ့ဒီလိုစကားမျိုးကိုဘုံဘုံတို့ပြည့်ပြည့်စုံစုံကောင်းကောင်းမွန်မွန်ရနိုင်တာပါအခုဘုံဘုံတို့ပြောနေတဲ့စကားတွေဘုံဘုံတို့ကြားနေရတဲ့စကားတွေကောင်းပြီဟေးဆိုလို့ရှိရင်ဘယ်ကနေဆင်းသက်လာတဲ့စကားလဲလို့မင်းမြတ်စွာဘုရားကနေဆင်းသက်လာတဲ့စကားတွေပဲဟုတ်တယ်မဟုတ်လားစေချာစဉ်းစားကြည့်နော် နော်ဒီကောင်းမြတ်မှုအားလုံးရဲ့အခြေခံဟာဘုရားပဲတကယ်တမ်းကဟုတ်လားဒါကြောင့်ဒီဒုက္ခတန်တရားကြီးဘာကြောင့်လဲနေလဲဘာကြောင့်မဆုံးတာလဲလို့မင်းအဝိဇ္ဇာကြောင့်ဒုက္ခတန်တရားကြီးဘာကြောင့်ဆုံးသွားတာလဲလို့မင်းဘုရားကြောင့်လို့ဒီလိုပြောတာရှိတယ်အဲ့ဒီစကားလေးတွေလည်းမှတ်စရာကောင်းတယ်ဟုတ်လားဒါဘုံမတို့ကြားနေရတဲ့စကားကောင်းလေးတွေပြောနေရတဲ့စကားကောင်းလေးတွေဟာဘယ်သူစကားတွေပဲဖြစ်နေတော့မြတ်စွာဘုရားရဲ့စကားတွေနော်တော့ဒီစကားတခွန်းရဲ့တန်ဖိုးဆိုတာလည်းပဲ ဟိုတာမန်ချိန်တော့ဘုံဘုံတော့တိတ်ပြီးတော့မသိတာဘူးပေါ့နော်တကယ်လိုအပ်နေပြီဆိုလို့ရှိရင်သူအလွန်တန်ဖိုးရှိတယ်အထူးသဖြင့်စိုးရိမ်မှုတွေနော်စိတ်ဆင်းရဲတရားတွေကြုံနေတဲ့အခါမှာအဲ့ဒီစိုးရိမ်မှုတွေစိတ်ဆင်းရဲမှုတွေကိုညှိမ့်သက်ပေးနိုင်တဲ့စကားမျိုးများကြားလိုက်ရမယ်ဆိုရင်အလွန်ကိုပဲဘာဖြစ်ပြီးတော့တန်ဖိုးရှိသွားပြီနော်ကျေးဇူးတွေတင်လို့ဟုတ်လားတော့တကယ်တမ်းဘုံဘုံတို့ရဲ့စိတ်ကိုနော်မငြိမ်းချမ်းသေးတဲ့အရာတွေက နော်အလိုဆန္ဒတွေမကျေနပ်မှုတွေမသိမှုတွေဒီသုံးမျိုးပါပဲအဓိကကဟုတ်တယ်မဟုတ်လားအဲဒီအလိုဆန္ဒမီးလောင်နေတယ်မကျေနပ်မှုမီးလောင်နေတယ်နော်မသိမှုမီးလောင်နေတယ်အဆိုးဆုံးကတော့မသိမှုမီးပဲဟုတ်လားအဲ့ဒီမသိတာသိသွားလို့ရှိရင်နော်မကျေနပ်တာလည်းကျေနပ်သွားနိုင်တယ်မမောတာလည်းရက်သွားနိုင်တယ်သဘောပေါက်လားဘုံဘုံပြောတာဒါကြောင့်မောဟမီးကိုငြိမ့်သက်ဖို့ဦးစားပေးပြီးတော့ကြိုးစားလို့ရှိရင်နော်လောဘမီးငြိမ့်ဖို့ ဒေါသမီးငြိမ်းဖို့တပြိုင်တည်းတည်းဖုံဖုံတို့ဟာစူးစမ်းရာရှောက်သွားတယ်ဟုတ်လားမတိမှုမီးလောင်နေလို့ဒါလေစိတ်နှလုံးဟာမမုန်းမှုမီးဟာမငြိမ်းတာမကျင်တတ်မှုမီးဟာမငြိမ်းတာဟုတ်လားမတိမှုမီးကိုငြိမ်းလိုက်တာနဲ့မမုန်းမှုမီးရောမကျင်တတ်မှုမီးရောဘာဖြစ်သွားတော့ငြိမ်းသွားနိုင်တယ်ဟုတ်လားဟိုမြတ်စွာဘုရားလက်ထက်ကပူလုံးလောင်လုံးလို့တပည့်တော်ရဲ့ရင်ထဲကိုတောက်လောင်နေတဲ့ဒီမီးတွေကိုညှိမ့်ပေးပါဆိုပြီးတော့လာပြီးတော့ရှောက်တဲ့ ငြင်းအေးမှုကိုရခြင်းလို့မြတ်စွာဘုရားကိုလာပြီးတော့ဟိုပြောရရင်ရိုးရိုးပြောရရင်အကူကြီးလာတောင်းတဲ့သဘောမျိုးပါပဲဟုတ်လားအဲ့လိုလာတောင်းကြတယ်အများကြီးမရှိဘူးလားရှိရနော်အလွန်ထင်ရှားတာကတော့ဟိုတန်တတိအမတ်ကြီးဆိုရင်လူတိုင်းကြားဘူးတယ်နော်စစ်တိုက်တာအောင်မြင်ခဲ့လို့ဆိုပြီးတော့ဘုရင်ကြီးကအလွန်ချုံမလပ်ပါတဲ့ကာကြီးတယ်မလေးတယောက်ပေးတာလေအဲ့ဒီကာကြီးတယ်မလေးကသူ့ကိုအကောင်းဆုံးဖြောပြနိုင်ဖို့ဆိုပြီးတော့အစားအသောက်တွေကိုချိုးချမ်းပြီးတော့တခါတည်းအစားအသောက်မမှန်အဲ့ဒီနေမမှန်တဲ့အခါကျတော့ လေတင်တုံးဖြတ်ပြီးတော့လေဖြတ်သွားတယ်လို့ပြောတာတခါလဲသေသွားအုံနောက်သွေးကြောပြတ်သွားတဲ့သဘောပါပဲအလွန်ချစ်မြတ်နိုးတယ်ဒီကကြီးတင်မလေးသေတော့သူထောက်တရားမရဘူးဒီတန်တတိအမတ်ကြီးကအမူးနေတာတွေအကုန်လုံးပြည်သွားတယ်နမူးနေတဲ့နေရာမှာတောကမီယာဝင်းတောက်တာအမူးပြောက်သွားတာဒါမဲ့ဘာရောက်လာတောကမီရောက်လာတယ်ဘလို့မှသူနေလို့မရအဲ့ဒါနဲ့ဒီမီကိုတော့မြတ်စွာဘုရားညှိမ့်ပေးနိုင်မှာပဲဆိုပြီးတော့မြတ်စွာဘုရားဒီကိုသူသွားနော် မြတ်စွာဘုရားဒီသွားတဲ့အခါကျတော့မြတ်စွာဘုရားသူ့ကိုနော်ငြိမ့်အေးသွားစေမဲ့စကားမများဘူးနော်နော်ဂါထာအနေနဲ့ဆိုတပုတ်ပဲအဲ့ဒီတပုတ်ပေးလိုက်တာ တခါတည်းငြိမ့်သွားငြိမ့်တာမှ तू ကလက်ခံနိုင်တဲ့ပါရမီကလည်းပဲအထွတ်အထိပ်ပါလာတဲ့ပုံကိုဆိုတော့အဲ့ဒီမီးကနောက်ထပ်ပြန်မတောက်နိုင်သေးအထိငြိမ့်သွား နော်အမြတ်စွာဘုရားစကားလေးစိတ်ဝင်စားတယ်ကောင်းတယ် နော်စကားတစ်ခွန်းရတန်ဖို့စဉ်းစားမိဖို့ဒါလေးကိုပြောဖို့ဘုံဘုံကနော်စဉ်းစားမိတာဟုတ်လားယံပုပ်ဝေတံဝေသောတိဟိပစ္စာတိမာဟုကိဉ္စနံမေဇီစေနောဂဟိတတိဥပဒံတော်စရိတတိတဲ့နော်ပြီးခဲ့ပြီးသားနော်ငကိုတုံးကဟာတွေနော်ရှေးကဟာတွေအဲ့ဒါတွေနဲ့ပတ်သက်ပြီးတော့စိတ်ထဲမှာဘာမှအကုသိုလ်တွေကိလေသာတွေနော်အညစ်အနွမ်းတွေဘာမှမဖြစ်စေနဲ့အဲ့ဒါတွေကိုသုတ်သင်ပြစ်လိုက်ရှင်းလင်းပြစ်လိုက် နော်ဆိုလိုတာအတိတ်ကိုအတိတ်မှာပဲထားခဲ့လိုက်တော့အတိတ်ကိုပြစ္ဆုတ်ပံမှာပြန်ပြီးတော့တူးဆွာကြည့်မနေနဲ့နော်ယံပုပ်ဝေတံဝိသောတိဟိပုပ်ဝဆိုတာရှေးရှေးဆိုတာအတိတ်ပြောတာဟုတ်လားအခုခဏအရင်ဖြစ်ခဲ့တာတွေကိုဘာခေါ်တော့ရှေးပေါ့နော်ယံပုပ်ဝေတံဝိသောတိဟိပစ္စာတိမာဟုကိဉ္စနံနောက်ပေါ့မဖြစ်သေးတဲ့ဟာတွေကိုနောက်ခေါ်တယ်ပေါ့နော်အဲ့ဒီနောက်မှာဖြစ်မဲ့အရာတွေနဲ့ပတ်သက်ပြီးတော့လည်းပဲနည်းနည်းလေးမှစိုးရိမ်မှုကြောက်ကြမှု မဖြစ်စေနဲ့တကယ်မှဖြစ်မလာသေးဘာမှမသေးကြသေးတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကြိုးပြီးတော့နော်ပူလောင်မနေနဲ့ပေါ့နော်ရှေးကိုလည်းပဲတန့်ရှင်းအောင်လုပ်နောက်ကိုလည်းပဲဘာမှဆိုရင် ကြောက်ကြမှုမရှိနဲ့ဟုတ်လားအဲ့လိုဆိုရင်ရှေးရဲ့နောက်ရဲ့ဆိုတော့အလဲကျန်နေသေးတယ်အလဲဆိုတာခုပြစ္ဆုတ်ပံနော်မေ့စီစင်တော့ဂဟိတတိအခုဖြစ်နေတာတွေကိုလည်းပဲအတိမားတွေအမြင်မားတွေနဲ့ နော်ဆွဲဆွဲလန်းလန်းကြီးစုပ်ကင်မထားနဲ့တဲ့ဒါတွေဟာယုတ်တည်နံနေပဲပေါ့တကယ်တမ်းဒါပေမဲ့ဘုံတော်ပြစ္ဆုတ်ပံဖြစ်နေတာကိုယုံနံလို့မသိဘူးပုဂ္ဂိုလ်တ attva ဆိုတဲ့အမြင်မှားကြီးနဲ့ဒိဋ္ဌိနဲ့ဆွဲထားတာရှိတယ်ငါဆိုပြီးတော့ဟုတ်လားငါဥစ္စာဆိုပြီးတော့နော်တဏှာနဲ့ဆွဲထားတာရှိတယ်ဥပါဒံတရားတွေပေါ့ဟုတ်လားအဲ့လိုတဏှာဒိဋ္ဌိတို့ဖြင့်ဆွဲထားတဲ့အနေအထားကိုဘာလို့ပြရမလို့လွတ်ပြလိုက်တဲ့ဆုတ်ထားတာကိုလွတ်ပြလိုက်ပေါ့ခြီးထားတာကိုဖြီးပြလိုက်ပေါ့ ဟုတ်လားငါဟာလို့လှုပ်ထားတာကိုအမှန်သိတဲ့ဉာဏ်နဲ့ဒီပစ္စုပန်ကိုဘာလို့အောင်လဲစွန့်လွတ်လိုက်လို့ပြောတာဟုတ်လားအလွန်လဲလေးနဲ့ပါတယ်လေးနဲ့မှုနဲ့ထိုက်တန်တဲ့အခန္ဓာကိုလည်းပဲမြတ်စွာဘုရားမြင်လို့လေးနဲ့တဲ့တရားကိုဟောတယ်လေးနဲ့တဲ့စကားကိုပြောလိုက်တယ်လို့ဆိုနိုင်ပါတယ်အဲ့ဒါလိုမျိုး ရှေးကိုလည်းပဲတုတ်တင်ထားနိုင်မယ်နောက်ကိုလည်းပဲဘာဆိုရင်ကြောင်းကြမှုမှမရှိဘူးဟုတ်လားအခုလောလောဆယ်ပြစ္ဆုတ်ပါအလဲကိုလည်းပဲနော် စွန့်လွတ်ထားနိုင်မယ်စွဲယူမထားဘူးဆိုလို့ရှိရင်သင်ရဲ့စိတ်နှလုံးဟာအလွန်မှငြိမ်းအေးသွားလိမ့်မယ်တဲ့ဥပဒန္တော်စရိတတိတဲ့အဲငြိမ်းအေးချောင်းအကောင်းဆုံးစကားကတော့အဲ့ဒါပဲငြိမ်းအေးချောင်းစကားတွေတော့အများကြီးရှိတယ်အဲဒီအခုပြောလိုက်တဲ့စကားအထွတ်အထိပ်ပဲလို့ဦးဇင်းထင်တယ်ဟုတ်လားအတိတ်ကိုအတိတ်မှာထားခဲ့အနာဂတ်ကိုအနာဂတ်မှာပဲထားလိုက်မရောက်သေးတာကိုကြိုးပြီးတော့မလုပ်နဲ့ပေါ့နော်ခုပြစ္ဆုတ်ပံမှာနေဘလို့နေတော့မဆွဲလမ်းမဲနဲ့နေ ။ပြစ္ဆုတ်ပံကိုလည်းသူကမဆွဲလမ်းမဲနဲ့နေဆိုတာပါတယ်နော်။မစ္စေစင်တော့ခေတ္တိလွတ်ပြရမယ်နော်။စွန့်ပြရမယ်။နော်မဆွဲယူနဲ့ပေါ့။ငါငါဥစ္စာဆိုတဲ့အစွဲမရှိနဲ့ပေါ့။တဘာဝတရားကိုတဘာဝတရားလိုပဲနားလည်မှုနဲ့နေလို့ပြောတာ။ဟုတ်လား။အဲ့ဒါဆိုရင်စိတ်နှလုံးကဘာတော့ငြိမ်အေးသွားမယ်တဲ့။ဗောဓိမြန်ဆိုလိုကြီးကဒီအတိတ်အနာကပြစ္ဆုတ်ပံနဲ့ပတ်သက်ပြီးတော့သူပြောရလေဘုံဘုံကသဘောကျတယ်။သူကတော့အလွန်မှဟိုညံကြီးကြတဲ့ နော်ဆရာတော်ကြီးဆိုတော့နော်အတိတ်ကိုပြန်တာကို तू ကဘယ်လိုပြောလို့ဆိုတော့နော်သေပြီးသားအလောင်းကိုဖော်ဖော်ကြည့်မနေနဲ့တဲ့ဟုတ်လားသေပြီးသားအလောင်းခေါင်းဖော်ကြည့်လဲပဲအသက်ကတော့မဝင်တော့ဘူးတဲ့ကဲ तू ပြောတာနော်အလောင်းကြီးမြုပ်တာကိုပြန်ဖော်ကြည့်လဲအသက်တော့ဝင်မှာမဟုတ်ဘူးတဲ့အတိတ်ကိုအတိတ်မှာမထားဘဲနဲ့အတိတ်ကိုပြစ္ဆုတ်ပန်ကြားတဲ့ကိုသဲသဲလာတော့အဲ့ဒါရှုပ်ကုန်တာတဲ့ဒါအတိတ်ကိုပြန်တာနဲ့ပတ်သက်သူကအဲ့လိုလေးပြောတာအနာဂတ်ကိုကြံတာကြတော့သူကဘယ်လိုပြောတော့ဆိုတော့ ဘိုက်ထဲမှာမွေးတောင်မမွေးသေးဘူးအထီးမအမမှန်းတောင်မသိဘူးအဲ့ဒါကိုနာမည်အမျိုးမျိုးမှဲ့နေတယ်ဟုတ်လားမမွေးသေးတဲ့ကလေးအထီးမအမမှန်းတောင်မသိဘူးဒါကိုဘာလုပ်နေတော့နာမည်မှဲ့နေတယ်တဲ့တော်နေအသေးလေးမွေးရင်လည်းမွေးလာမှာပဲလေဟုတ်လားအနာကဆိုတာဘာမှသေးကြတာမဟုတ်ဘူးပေါ့နော်ဒါကြောင့်မို့လို့ဆိုကြီးကဒီကထာလေးကို तू ရှင်းတော့အဲ့လိုလေး तू ကရှင်းတာနော်အတိတ်ကိုပြန်တာဘာလို့အလောင်းပြန်ဖော်ကြည့်တာအသက်မဝင်နိုင်ဘူးတဲ့ဟုတ်လား အနာဂတ်ကိုတွေးတာတော့မမွေးသေးတဲ့ကလေးကိုကြိုးပြီးတော့နာမည်မှဲ့နေတာလေနော်အဲ့ဒါလိုနီးနေဘုန်းဘုန်းတို့ရဲ့စိတ်တွေဟာနော်ပြစ္ဆုတ်ပံကိုဆုံးရှုံးဆုံးရှုံးသွားတာပေါ့နော်ပြစ္ဆုတ်ပံကိုအသုံးချပြီးတော့သိရမယ်တန်ဖိုးရှိတာတွေဘုန်းဘုန်းတို့ဟာမသိလဲရဘူးနော်တကယ်တမ်းအတိတ်ဆိုတာပါတော့ပြီးခဲ့ပြီပဲအားမရှိတော့တာမဟုတ်ဟုတ်လားအနာဂတ်ဆိုတာလည်းရောက်သေးတာမဟုတ်ဘူး အနာဂတ်ကိုကြံတဲ့လူတွေအတိတ်ကိုပြန်တဲ့လူကပိုးပြီးတော့တောင်ဖုံဖုံမိုက်တယ်ထင်သေးတယ်အနာဂတ်ဆိုတာတော့တွေ့ရအောင်ကြုံအောင်မှာဆိုတော့တချို့ကြိုးပြီးတော့စဉ်းစားကြတာတွေတော့ရှိတာပေါ့နော်အတိတ်ဆိုတာတကယ်တမ်းပါတော့စုံစုံမြုပ်ပြီးခဲ့ပြီလေဟုတ်တယ်မဟုတ်လားစဉ်းစားစရာအလွန်ကောင်းတယ်နော်အဲ့လိုပြောရင်တော့ပါတော့ဒီတန်တတိအမတ်ကြီးကဒီငိမ့်အေးချောင်းစကားကိုကြားတဲ့အခါဘာဖြစ်သွားတော့ငိမ့်သွားတယ်အေးသွားတယ်ပြောရရင်လူဝတ်နဲ့သူကရန်တာဖြစ်သွားတာသူ့ရဲ့စိတ်နှလုံးကိုတတန်တရားလုံးတောက်လာတယ်လောင်လာတယ်မိဟာအပြည့်တိုင်း ငြိမ်သွားတယ်ဘလောက်မြက်လိုက်တဲ့စကားလဲပေါ့နော်ဒါကြောင့်မလို့နေ့စဉ်ဘုံဘုံတို့အချိန်တိုင်းလိုလိုစကားတွေပြောနေကြတာရှိတယ်ကိုနားထောင်နေကြတာတွေရှိတယ်ဟုတ်လားဒါလေးကိုစဉ်းစားဒါကိုပြောတော့ဘုံဘုံကဘာလို့ထပ်ပြီးတော့အမှတ်ရပြန်တော့ဆိုတော့ရသော်ဘုရားဒီကိုဘေးမှာလူတွေရှိနေတယ်လူအစုဝေးပဲဖြစ်ဖြစ်ဘယ်သူပဲဖြစ်ဖြစ်ပေါ့ကိုဘေးမှာလူရှိနေတယ်ကိုကလူလူတယောက်နှစ်ယောက်ကြားပဲဖြစ်ဖြစ်အများကြီးကြားပဲဖြစ်ဖြစ်ပေါ့နော် အဲ့လိုရောက်နေပြီဆိုရင်ဘလို့နေရမလဲတဲ့နော်ပေးသက်နဲ့နေလာပြီဘေးမှာလူရှိလာပြီဆိုဘလို့နေမလို့နဲ့အဲတော်တော်သဘောကျတယ်မြတ်စွာဘုရားအဆုံးအမလေးတစ်ခုပေါ့နော်ဓမ္မီဝါကထာ အရိယောဝါတုန်ိပါဩတဲ့နားတွေကိုစွဲထားတဲ့အဲ့ဒီစကားလေးကိုဓမ္မီဝါကထာ အရိယောဝါတုန်ိပါဩတရားစကားကိုတော်မူလီပြောဆိုလိုတာအကျိုးရှိတဲ့တန်ဖိုးရှိတဲ့ငြင်းအေးသွားစီတဲ့စကားမျိုးပေါ့နော် အဲ့ဒီလိုတရားစကားမျိုးကိုတော့လည်းပြောမပြောဘူးဆိုလို့ရှိရင်ဘယ်လိုနေမလို့အရိယောဝတုန်နိပါဘောမြတ်သောစိတ်စိတ်နေခြင်းဖြင့်လဲနေတဲ့ဒီနှမျိုးနဲ့ပဲနေတဲ့ကြံတဲ့နီးနဲ့မနေနဲ့တဲ့အဲ့တော့မြတ်သောစကားကိုတော့လည်းပြောတရားစကားကိုတော့လည်းပြောတခါလေးကြောက်လည်းစကားမပြောရင်တာရှိရလေအဲ့လိုမပြောရင်တော့ဘယ်လိုနေမလို့စိတ်စိတ်နေတဲ့ဘာမှမပြောနဲ့အဲ့စိတ်စိတ်နေဆိုတဲ့စကားရဲ့ရှေ့မှာဝိသေသနာစကားလေးကိုဘုန်းဘုန်းကအလွန်သဘောကျတာအဲ့ဒါပါအရိယောဝါအရိယောတဲ့ ရိယောဆိုတာဖြူရှင်တန်ရှင်းတယ်မြင့်မြတ်တယ်ကောင်းတဲ့စိတ်ကလေးနဲ့တိတ်တိတ်နေလို့ပြောတာတချို့ကတိတ်တိတ်တော့နေတယ်စိတ်ကောက်ပြီးတော့နေတာလေဟုတ်လားစဉ်းစားကြည့်လေတိတ်တိတ်နေတိုင်းကောင်းတာမဟုတ်ဘူးနော်တချို့ကတိတ်တိတ်တော့နေတယ်ဘာသာမှကိုမထွက်ဘူးဒါပေမဲ့စိတ်ထဲမှာတော့ဘလို့ဖြစ်နေတော့ဘလောင်ရှူးနေတာပေါ့နော်စိတ်ထဲမှာတော့ညမ်းနေတာပဲအပြင်းသားအတန်မထွက်တာလေဒါထွက်ခွင့်ကြုံလို့ထွက်လာပြီဆိုတော့မပြီးတော့ဘူးအဲ့လိုလူမျိုးကဟုတ်လားအဲ့တော့တိတ်တိတ်နေဆိုတာဘလို့နေရမှာတော့ မြတ်သောဆိုတဲ့ရှေ့ကဝိသေသနာလေးပါရမယ်နော်မြင့်မြတ်သောတိတ်တိတ်နေခြင်းတဲ့ဟုတ်လားဒါလူအတိုင်းဝိုင်းနဲ့မကင်းနိုင်ကြတဲ့ဖုံဖုံတို့တွေအတွက်ဓမ္မီဝါကထာအရိယောဝါတုန်နိပါဝတရားစကားကိုတော်မူလေးပြောသို့မဟုတ်မြတ်သောစိတ်စိတ်နေခြင်းဖြင့်လည်းနေတဲ့ဒါလည်းပဲစကားကောင်းလေးပေါ့နော်အေးအဲ့တော့မြတ်စွာဘုရားကငါပြောတဲ့စကားတွေကိုနော်တန်ဖိုးရှိမရှိဆိုတာကိုနဲတယ်များတယ်ဆိုတဲ့ပမာဏနဲ့သတ်မှတ်လို့ မရဘူးစကားတခွန်းရဲ့တန်ဖိုးဆိုတာနော်ဒီလူရဲ့စိတ်ထဲမှာတောက်နေတဲ့မီးကိုနော်ဘယ်အတိုင်းတာတိညှိမ့်သက်ပေးနိုင်တယ်လဲဆိုတဲ့အနေအထားမျိုးနဲ့ဆုံးဖြတ်ရမှာဟုတ်လားဒါကြောင့်ဘုံဘုံတို့ဒါလေးကိုပထမပိုင်းအနေနဲ့နော်အရေးပါလို့နည်းနည်းတောင် အချိန်အများသွားတယ်ဟုတ်လားနောက်ထပ်တစ်ပိုင်းကြံသေးတယ်နော်ဟုတ်လားဒါစကားနဲ့ပတ်သက်ပြီးတော့ဘလို့ပြောရမှာတော့ဘလို့နားထောင်မလို့ဆိုတဲ့မြတ်စွာဘုရားရဲ့နော်အဆုံးအမဟုတ်လားကိုယ့်ရဲ့စိတ်နှလုံးမှာ လောင်းနေတဲ့ လောဘဒေါသမောဟမီးကိုညှိမ့်သက်ပေးနိုင်တဲ့စကားမျိုးကိုပြောနိုင်အောင်ကြိုးစားရမယ်အဲ့ဒီလိုစကားမျိုးကိုနားထောင်နိုင်အောင်လည်းကြိုးစားရမယ်ဟုတ်လားအင်းနောက်တစ်ချက်မြတ်စွာဘုရားပါဟောတော့ယဟန်နေချီးမွမ်းတာလေးကိုလည်းမမေ့နဲ့နော်နော်ဒီကုဏ္ဏလကေတီကတရားသိဖို့အတွက်မြတ်စွာဘုရားဘာမှမပင်ပန်းသေးဘူးမြတ်စွာဘုရားနည်းနည်းလေးပြောလိုက်တာနဲ့သိသွားတာဟောအဲ့ဒါနဲ့ပတ်သက်ပြီးတော့သောသောဂါထာဟောတာနော်အခုနောက်ဂါထာဟောဖို့အတွက်ဘာကိုမြတ်စွာဘုရားအကြောင်းခံတော့ကိုယ့်ထက်အင်အားကြီးတဲ့ နှုတ်တိုက်ရခိုက်ရကောင်းတဲ့ယံသူခိုးသူကိုအနိုင်ယူပြီးတော့ယဟန်ပြုလာတာနော်အဲ့ဒါကိုအခြေခံပြီးတော့မြတ်စွာဘုရားဘာဟောတော့တကယ်အနိုင်ရမှုအစစ်နော်အောင်နိုင်မှုအစစ်အကောင်းဆုံးအောင်မြင်ခြင်း အကောင်းဆုံးအနိုင်ရခြင်းဆိုတာဘာလို့အနိုင်ရမှာအကောင်းဆုံးအနိုင်လို့ဆိုနိုင်မလဲဆိုတာကိုဟောတာဟုတ်လားပြင်ဘက်ကခိုးသူကိုအနိုင်ရတာပြင်ဘက်ကယံသူကိုအနိုင်ရတာအကောင်းဆုံးအောင်နိုင်ခြင်းမဟုတ်သေးဘူးတဲ့ ကိုယ့်ရဲ့ဒီအတွင်းတန်တာမှာတတန်တရားလုံးကကိုယ့်ကိုနှိပ်စက်လာတဲ့ခိုးသူတွေရှိတယ်ရန်သူတွေရှိတယ်တဲ့ဟောမြတ်စွာဘုရားဘလို့ဘလောက်မြင်လဲဆိုတာကိုကြည်ညိုကြည့်နော်ဟုတ်လားဟိုကပြောနေတာပြင်ဘက်ကခိုးသူပြင်ဘက်ကရန်သူကိုပြောနေတာမြတ်စွာဘုရားအဲ့ဒါကိုခြေခံပြီးတော့အေးအဲ့ဒီခိုးသူရန်သူကအတွင်းမှာတတန်တရားလုံးကိုလိုက်နှိပ်စက်လာတဲ့အကျိုးမဲ့ဖြစ်စေနေတဲ့နော်ခိုးသူရန်သူနဲ့ဆိုင်သူကဘာမှမပြောပလောက်သေးဘူးအရေးမပါသေးဘူးဟုတ်လားတတန်တရားလုံးဘုံဘုံတို့ရဲ့စိတ်ထဲမှာ နော်ဘုံဘုံတို့ရဲ့ကုသိုလ်ကောင်းမှုတွေကိုခိုးယူနေတဲ့ကောင်းနိုင်ခွင့်တွေကိုဖျက်ဆီးနေတဲ့ဟုတ်လားကိုယ်ဆင်းရဲသွားအောင်နှိပ်စက်နေတဲ့ခိုးသူတွေရန်သူတွေရှိတယ်အဲ့ဒါပါတော့လောဘဒေါသမောဟပဲဟုတ်လားအဲ့ဒီမှာမြတ်စွာဘုရားစကားနေတန်းလေးတွေတော့မြတ်စွာဘုရားပြောသေးတယ်ပြီးမှကာထာလေးတွေကိုဟောတာဟုတ်လားနော်တတန်တရားလုံးကနှိမ့်ဆက်လာတဲ့ခိုးသူတွေကိုအနိုင်ရမှသာလေဒီလူဟာနော်အနိုင်ရခြင်းထဲမှာအမျက်ဆုံးသောအနိုင်ရတဲ့လူ နော်အောင်မြင်မှုထဲမှာအမျက်ဆုံးသောအောင်မြင်မှုရတဲ့လူလို့ဆိုရမယ်ဆိုတော့အဲ့ဒီကာထာလေးကိုဟောတာနော်ယောတဟတံတဟတေနသင်္ကာမေမာနုတေဇိနေဧကင်္စာဇေယမတ္တနသဝေသင်္ကာမဇုတ်တမောတဲ့ဒီလိုကာထာလေးတွေကိုဟိုအရကြက်ထားရင်လည်းတော်တော်ကောင်းမယ်နော်စောသောကာထာလေးလည်းကောင်းတယ်နော်ယောစကာထာတတံပါတိအနတ္တပရတင်ကြီးတံဧကံဓမ္မပရံတေယောယံသုဒ္ဓဝဥပတံမတိဟုတ်လားဟိုရရင်တဲ့စိတ်ရှိလို့တန်ဖိုးထားတဲ့စိတ်ရှိမယ်ဆိုရင်ခက်ပါဘူး ဟုတ်လားနောက်ဒုတိယဂါထာလေးမှတ်မယ်နော်ယောတဟတံတဟတေနသင်္ကာမေမာနုတေစီနေဧကင်္စဇေယမတ္တန္တသဝေသင်္ကာမဇုတ်တမောအဓိပ္ပာယ်ဘာပြောတာတော့နော်လူတယောက်ကရဲစွမ်းတတ္တိရှိလို့ဟုတ်လားကိုအားတွေလည်းကောင်းလို့ညံအားတွေလည်းရှိလို့အကုန်လုံးတိုက်ရိုက်ခိုက်ရိုက်အစသာရာပြည့်စုံလို့နော်ရန်သူတသန်းလောက်ကိုသူတယောက်တည်းနဲ့အနိုင်ယူနိုင်တယ်ဟုတ်လားရန်သူတွေကိုတသန်းလောက်တယောက်တည်းနဲ့ ချေမုန်းနိုင်တယ်တကယ်သူရဲကောင်းကြီးပေါ့နော်လောကီလိုကတော့ဟုတ်လားယောတဟတံတဟတေနသင်္ကာမိမန္တုတေစီနေနော်အစွမ်းတတိရှိလွန်းလို့စစ်မြေပြင်မှာတသန်းသောရန်သူတွေကိုသူကအနိုင်ရတယ်ဒါပေမဲ့အဲ့ဒါမမြတ်ပါဘူးတဲ့ဘလို့အနိုင်ရခြင်းကမြတ်တုံးတဲ့ဧကင်စဇေယမတ္တန်တဝေသင်္ကာမဇုတ်တမောတဲ့ဧကင်စဇေယမတ္တန်တခါလောက်ကိုကိုကိုအနိုင်ရလိုက်တယ်ဟုတ်လား တနည်းအားဖြင့်တယောက်တည်းသောကိုကိုကိုကိုအနိုင်ရလိုက်တယ်ကိုစိတ်ကိုအနိုင်ရလိုက်တယ်ပို့ပြီးတော့ကျေပြန့်အောင်ပြောရရင်ပို့ပြီးတော့နားလည်အောင်ပြောရရင်နော်တသံတရားလုံးကဖုံဖုံတို့ကိုဒုက္ခပေးတဲ့ဆင်းရဲစေတဲ့နော်လောဘဒေါသမောဟဆိုတဲ့ရန်သူခိုးသူကိုအနိုင်တစ်ချိန်လောက်ရလိုက်မယ်ဆိုရင်အဲ့ဒါဘာတော့တဝေသင်္ကာမဇုတမောတဲ့နော်အနိုင်ရခြင်းတကအနိုင်ရခြင်းထဲမှာ သူ့ရဲ့အနိုင်ရမှုဟာ အမုံမြတ်ဆုံးပဲတဲ့နော်စစ်ပွဲတွေကစစ်ပွဲတွေမှာအဲ့ဒီစစ်ပွဲကိုနိုင်လိုက်တာ အကြီးမားဆုံးသောအောင်မြင်မှုပဲဟုတ်လားအဲ့တော့ဘုန်းဘုန်းတို့ကစစ်ပွဲလို့ပြောလိုက်ရင်လည်းပဲအဲ့လိုမျိုးနှမျိုးလောက်တော့နားလည်ရမယ်ပေါ့နော်ပဂရိပြင်ဘက်မှာလောဘဒေါသမောဟကိုခြေခံပြီးတော့နော်တယောက်နဲ့တယောက်တအုပ်စုနဲ့တအုပ်စုတနိုင်ငံနဲ့တနိုင်ငံတိုက်နေခိုက်နေကြတာတွေကတော့ဒါလောကဘယ်တော့မှစပြီးတော့ဘယ်မှဆုံးမယ်လို့မပြောနိုင်ပါဘူးဟုတ်လား အကုန်လုံးဒါကတော့လောဘဒေါသမောဟရှိနေသမျှတိုက်နေကြမှာပဲအကြောင်းမျိုးမျိုးပြပြီးတော့ကိုယ့်ကိုယ်တော့ခိုင်လုံနေတော့ထင်နေကြမှာပေါ့ဟုတ်လားအဲအဲ့ဒီတိုက်ပွဲရှိသလိုဒီခန္ဓာစစ်မြေပြင်မှာလည်းပဲဟုတ်လားတစ်ဖက်ကလောဘဒေါသမောဟဟုတ်လားတစ်ဖက်ကအသိဉာဏ်ပညာဟုတ်လားအဲ့ဒီလိုမျိုးတစ်ဖက်နဲ့တစ်ဖက်နော်တိုက်နေတာရှိတယ်ဆိုတာကိုမြင်အောင်ကြည့်ရမယ်ဟုတ်လားအဲ့ဒါကိုဘုံဘုံတို့ကမြင်မှအော်အချိန်တိုင်းငါ နော်အရှုံးသို့မဟုတ်အနိုင်အဖြစ်တစ်မျိုးမျိုးကိုငါအမြဲတမ်းထုတ်နေပါလားဆိုတာကိုမြင်ပါဘုန်းတော်တကယ်တမ်းအမြဲတမ်းတိုက်ပွဲရှိတယ်တိုက်ပွဲရှိတယ်ဆိုတာကိုတော့မစဉ်းစားမိတဲ့အခါကျတော့နိုင်ဖို့ဆိုတော့တော်တော်ဝေဦးမယ်ပေါ့ဟုတ်လားကိုကကိုတိုက်ပွဲရှိတယ်ဆိုတာတော့မသိဘူးဆိုရင်ကစဉ်းစားကြည့်နော်ဒါလည်းပြောတော့မှအော်ဟုတ်သားပါလားလို့စဉ်းစားမိမှာပဲဟုတ်လားတကယ်တမ်းကဘုန်းဘုန်းတို့မှာအမြဲတမ်းတိုက်ပွဲရှိတယ်နော်အာယုန်တွေကတွေ့လာတယ် လိုချင်စရာတွေ့လာတယ်ဆိုရင်လောဘဖြစ်တော့မယ်ဟုတ်လားလောဘဖြစ်မယ်ဆိုရင်ရှုံးပြီပေါ့နော်တခါအာယုန်တွေကတွေ့လာတယ်မကျေနပ်စရာတွေကလည်းကြုံလာလိမ့်မယ်အနိဋ္ဌာယုန်တွေပေါ့နော်အိဋ္ဌာယုန်တွေတွေ့လာလို့ရှိရင်လောဘအဖြစ်ထွက်လိုက်တာနဲ့ဒါအရှုံးအဖြစ်ကတန့်ပြီးတော့ပြလာတော့နော်အနိဋ္ဌာယုန်နဲ့တွေ့ပြီးဆိုရင်ဒေါသအဖြစ်ထွက်တာနဲ့အရှုံးအဖြစ်ကလည်းတခါတည်းနောက်ကတန့်ပြီးတော့ထွက်လာတယ်ဟုတ်လားတာမန်ဒီတိုင်းဘုံဘုံတို့မှာအိဋ္ဌာယုန်အနိဋ္ဌာယုန် တိတ်ပြီးတော့မထူးခြားဘူးဆိုတဲ့အနေအထားမျိုးမှာလည်းပဲစိန်ခေါ်မှုကတော့ရှိနေသေးတာပဲအဲ့ဒီအချိန်မှာဘာတိုက်ပွဲရှိမလို့ဆိုတော့ဘုန်းဘုန်းတို့သတိမရှိလိုက်ဘူးဆိုတာနဲ့မောဟဆိုတဲ့အဖြေထွက်လာအမှန်မသိမှုဆိုတဲ့အဖြေထွက်လာမယ်နော်အဲ့ဒီအမှန်မသိမှုဆိုတဲ့အဖြေထွက်လာပြီဆိုလို့ရှိရင်လည်းပဲဘာဖြစ်လာပြီတော့အရှုံးဆိုတာပြတယ်အဲ့တော့ကိုင်စင်သားအချိန်တိုင်းအချိန်တိုင်းမှာဘုန်းဘုန်းတို့မှာတော့လောဘဒေါသကတော့သူကကြိုးကြကြိုးကြပါပဲဟောတော့အိဋ္ဌာယုံနဲ့အနိဋ္ဌာယုံနဲ့ဆိုတာ တကယ်လောဘဒေါသကိုနော်ဖြစ်ပေါ်စေတဲ့အကြောင်းအရာကနော်မောဟကိုဖြစ်စေတဲ့အကြောင်းအရာလောက်မများဘူးဟုတ်လားอืมနောက်တနည်းကြည်ကြည်ပြင်းပြင်းပြောရရင်လောဘဒေါသဖြစ်တိုင်းမောဟပါတယ်သူကမတိလို့သာလဲလိုချင်ရတာမတိလို့သာလဲမကြည်မနဲ့ဖြစ်ကြရတာနော်အဲ့တော့အခြေခံဖုံဖုံတို့မှာအမြဲတမ်းအရှုံးစရာပြနေတာကဘယ်အဖြေထွက်လို့ပြနေလဲလို့မင်းမောဟအဖြေထွက်လို့ပြနေတာ ပို့ပြီးတော့ဆိုးဆိုလာတာကမောဟကြီးလာရင်တော့လောဘအဖြစ်ဒေါသအဖြစ်ကလည်းထွက်ထွက်လာတာပေါ့နော်ဒါတိဘုံဘုံတော့ဒေါသအဖြစ်ထွက်မှာပဲအာငါတော့ရှုံးပြီဆိုတာသိတာနော်ရှုံးပြီလဲအဲ့ကျတော့စိတ်ကခံရတွေခက်ကုန်ပြီနော်အာတောင်တွေးမြောက်တွေးတောင်ကြံမြောက်ကြံဟုတ်လားကြံရမရတွေဖြစ်ကုန်ပြီဒေါသတကယ်ကြီးလာပြီဆိုလို့ရှိရင်ဟုတ်လားအဲ့တော့ပြောချင်တာကဘာတုံးဆိုတော့အချိန်တိုင်းဘုံဘုံတို့မှာစိန်ခေါ်မှုရှိရဲ့ဒါခေတ်စကားလေးပြောတာပေါ့နော်တကယ်တမ်းကဘာလဲအမြဲတမ်းဘုံဘုံတို့မှာတိုက်ပွဲရှိနေတယ် အဲ့ဒီဟာကိုအဲ့ဒီယံသူကိုဘုံဘုံတော့ဘာနဲ့တတ်မလို့ဒါစဉ်းစားရမယ်နော်ဒီလောဘဒေါသမောဟဆိုတာအဆင့်၃မျိုးရှိတယ်ဒါကြည်ကြည်ပြည့်ပြည့်လေးနားလည်ရမယ်နော်တတ်မယ်ခိုးမယ်ဟာကာမဖောက်ပြန်မယ်ဆိုသည်အထိအင်းကြမ်းတမ်းတဲ့လောဘဒေါသမောဟရှိတယ်အဲ့ဒါကိုစာလို့ပြောရရင်ဝိတိတ်ကမကိလေသာလို့ခေါ်တယ်ဟုတ်လားဟာအဲ့ဒီအဆင့်တော့မရောက်ဘူးဒါပေမဲ့စိတ်ထဲတင်ကိုလောဘဒေါသမောဟတွေကတောင်းကျမ်းနေစိတ်ထဲမှာစူပွက်နေတယ်ဘယ်သူမှတော့မမြင်ဘူး နော်အဲ့ဒီအဆင့်လည်းရှိတယ်အဲ့ဒီအဆင့်ကိုပရိယုဌာဏကိလေသာလို့သုံးတယ်ပေါ့နော်အဲ့ဒါစိတ်ထဲမှာတော့မဖြစ်ဘူးနော်ကာယကံမြောက်ဝစီကံမြောက်ဆိုတာတော့ဝေးလို့သိတယ်ဒါပေမဲ့လွန်ကျူးခွင့်ကြုံရင်လွန်ကျူးမယ်ကွာမှားခွင့်ကြုံရင်မှားမယ်ဆိုပြီးတော့တတ္တိအနေနဲ့ကိန်းနေတဲ့ဖြစ်ခွင့်ကြုံရင်ဖြစ်မယ်ဆိုတဲ့အယံသင်းအနေထားလေးတစ်မျိုးရှိသေးတယ်အဲ့ဒါကိုအနုတ္တယကိလေသာလို့သုံးတယ်လောဘဒေါသမောဟဆိုတဲ့ကိလေသာအဆင့်ဘယ်နှမျိုးရှိတော့၃မျိုးရှိရဲ့နော်အဲအဲ့ဒါကို ကြပြာလေးရေးတာရှိတယ်ဘယ်ဆရာတော်ကြီးရေးခဲ့လဲတော့ဘုံဘုံမသိတော့ဘူးပေါ့နော်လွန်ကျူးစုပွဲမျိုးမပြတ်သုံးချက်ကိလေသာဟုတ်လားကာယကံမြောက်ဝစီကံမြောက်သိုးသွန်းလာတဲ့အဆင့်လွန်ကျူးတာပေါ့နော်တီလာပြက်ပြီနော်နောက်စုပွဲဆိုတာစိတ်ထဲတင်ဖြစ်နေတာကာယကံမြောက်ဝစီကံမြောက်ပြောတာဆိုတာလှုပ်တာကြိုင်တာထိတော့ရောက်မလာဘူးဒါပေမဲ့စိတ်ထဲမှာတော့အုံထနေဟုတ်လားလွန်ကျူးစုပွဲတယ်ပြီးတော့ဘာတော့မျိုးမပြတ်တယ်မျိုးမပြတ်ဆိုတာမျိုးစီသဘောမျိုးလေး ပေါက်တော့မပေါက်သေးဘူးအဲဒါပေမဲ့ရေတို့မြေတို့လေတို့အလင်းရောင်တို့နဲ့တွေ့ရင်ထွက်လာမှသူကဟုတ်လားအဲ့ဒါကိုပါခေါ်တော့အနုသေးရပြောတယ်နော်လွန်ကျူးရှူပွဲမျိုးမပြတ်သုံးချက်ကိလေသာတိလသမာဓိပညာတတ်ရန်သုံးသိခါအမေအလွန်ကောင်းတယ်ဒီဟာကဟုတ်လားဝိရိကမကိလေသာဆိုတဲ့လွန်ကျူးတဲ့ကိလေသာကိုတိလအကျင့်နဲ့အဲ့ဒီယန္တူကိုတတ်နိုင်ရမယ်အဲ့လောက်ဆိုးတဲ့ယန္တူကိုတိလနဲ့တတ်ရမယ်နော်ဒါယန္တူကိုအနိုင်ရဖို့နီလန်လေးတွေခေါင်းထဲပေါ်တာကိုပြောတာဟုတ်လားအမြဲတမ်းတိုက်ပွဲဆိုတာရှိတယ် လောဘဒေါသမောဟကတစ်ဖက်ဒီဘက်ကကောင်းမြတ်တဲ့အရာကတစ်ဖက်ကောင်းကျင်တဲ့စိတ်ရှိတယ်နော်အဲ့လိုဆိုရင်ဒီဘက်ကဘာတိုက်မယ်တုံးလွန်ကျူးတဲ့ကိလေသာကိုသီလနဲ့တိုက်ရဟုတ်လားရှုပွက်တဲ့ကိလေသာကိုတမာတိနဲ့တိုက်ရမေးတဲ့စိတ်ထဲမှာဖြစ်နေတဲ့ကိလေသာကိုတမာတိနဲ့တိုက်ရမယ်နော်မျိုးမပြည့်ဆိုတဲ့ဒီအနုတ္တယကိလေသာကိုကြတော့မဲ့ဉဏ်ပူဉဏ်ရအောင်အားထုတ်ပြီးတော့ဒီပညာနဲ့တိုက်ရမယ်နော်သီလတမာတိပညာတိုက်ရန်သုံးသိက္ခာဟုတ်လားအဲ့ဒါမလို့ဘုံဘုံတို့တွေဟာအမြဲတမ်း နော်တိုက်ပွဲဆိုတာရှိတယ်အရှုံးအနိုင်ကအမြဲတမ်းရှိနေတယ်ဘလို့အဖြေထွက်နေတယ်လဲဆိုတာကိုကြည့်ပြီးတော့အရှုံးအနိုင်ကိုဘုံဘုံတို့ဟာနားလည်လို့ရတယ်ဟုတ်လားလောဘဒေါသမောဟအဖြေတွေထွက်တိုင်းဘာဖြစ်ပြီးတော့ရှုံးပြီဟုတ်လားကျန်တဲ့လောကမှာဖြစ်နေတဲ့ဟာအနိုင်ရှုံးအသာရလူမှုဘာတွေဆိုတာတတ်တတ်ထားလိုက်တော့အဲ့ဒါတွေကတကယ်တမ်းဘာမှအရေးပါတာမဟုတ်ဘူးရနော်နိုင်လဲဘာမဟုတ်ရှုံးလဲဘာမဟုတ်ဒါအလွယ်ပဲဘုံဘုံကပြောလိုက်တာပါအဲ့ဒီအနိုင်ရှုံးနဲ့ပတ်သက်ပြီးတော့လည်းမြတ်စွာဘုရားဟောထားတာရှိရနော် ဇေယံဝေဒံပတဝတိဒုက္ခံတိတိပရာဇီတောတဲ့ဥပတန်တော်စရိဥပတန်တော်စရိတတိအဲကာထာလေးကအပြည့်အစုံတော့မရတော့ဘူးเนาะဇေယံဝေဒံပတဝတိတဲ့เนาะနိုင်တဲ့လူဟာယံများတယ်ဒုက္ခံတိတိပရာဇီတောတဲ့ရှုံးတဲ့လူဟာဆင်းရဲတယ်တဲ့ဥပတန်တော်ဒုက္ခံတိတိဟိတဝါဇေယပရာဇေယနဲ့ဟောရလာပြန်ပြီဟုတ်လားအစိုးမရဘူးပေါ့နော်ဟုတ်လားနော်ဥပတန်တော်နော်ဒုက္ခံတိတိဟိတဝါဇေယပရာဇေယနဲ့နော် အနိုင်ရှုံးကိုစိတ်ကိုမဝင်စားဘူးလောကမှာဖြစ်နေတဲ့အနိုင်ရှုံးအตาရလို့အောက်ကြတာတွေအထက်ကြတယ်ဘူးအဲ့ဒါတွေကိုစိတ်ကိုမဝင်စားဘူးဟုတ်လားအဲ့ဒီအနိုင်ရှုံးကိုဘာလို့ထားစွန့်ထားတယ်တဲ့နိုင်လို့လောကီလိုနိုင်တာတွေကရံများတယ်နော်ရှုံးတာဆင်းရဲတယ်အဲ့တော့ဘယ်သူမှအနိုင်ရလို့သိလည်းမရှိဘူးအနိုင်ရလို့စိတ်လို့မရှိလို့မပြိုင်တဲ့လူဟာစိတ်ဝင်စားတဲ့လူဟာရှုံးတယ်ဆိုတာလည်းမရှိဘူးတကယ်တော့ရှုံးတယ်ဆိုတာကိုကရှုံးကိုကရှုံးသွားပြီလို့ထင်မှ ဟုတ်လားရှင်တို့တူတူဘေးကဘလို့ပဲတမတ်တမတ်တကယ်ကကိုယ့်အကိုအေးဆေးသေးနေနိုင်ဘာမှမရှုံးဘူးရေတကယ်တကယ်ဟုတ်လားအဲ့တော့အဲ့ဒီလိုအနိုင်ရှုံးကိုရှွန့်ပြီးတော့နော်ဥပါဒံတော်တဲ့ငြိမ်းအောင်နေတတ်တဲ့လူဟာဒုက္ခံတေတိချမ်းချမ်းသာသာနေရတာပဲတဲ့ဟာဒါလည်းပဲအလွန်ကိုပဲတန်ဖိုးရှိတဲ့စကားတစ်ခွန်းပဲနော်နိုင်ရင်ရံများတယ်ရှုံးရင်ရှင်းရဲတယ်ရံညိုးတွေနဲ့ပေါ့နော်နိုင်တဲ့လူကလည်းပဲဘယ်တော့မှငါပြန်လှန်မလဲမသိဘူးဆိုအကြောက်တွေနဲ့သူလည်းပဲ တတ်တာလှတယ်လို့တော့မရှိဘူးနော်ဟုတ်လားနိုင်ရန်များရှုံးရင်ဆင်းရဲတယ်အနိုင်ရှုံးစိတ်ဝင်စားပဲနဲ့ငြိမ်ငြိမ်အေးအေးနေတဲ့လူဟာချမ်းသာတယ်တဲ့ဒါလောကီလို့ပြောတာအခုအဲ့ဒီအဆင့်ကိုဘုံဘုံတော့ကြောပြီးတော့မြင်စေခြင်းတာပေါ့နော်ကင်ပတ်ဝန်းကျင်နဲ့ငါနဲ့ပြိုင်နေရတဲ့အနေအထားတွေခောက်ထားလိုက်တော့ဟုတ်လားဟိုမိုးကုတ်စတော်ကြီးကိုဟိုတုန်းကတချို့ဆရာတော်တွေကကျင်ကြတာရှိတယ်ပေါ့နော်အဖက်မလုပ်ဘူးကျင်တယ်ဆိုတာရှိတယ်ဟုတ်လားအဲ့တော့စတော်ကြီးကဘာပြောလဲဆိုတော့ သူတို့ကငါ့ကိုအခုမှကျင်တာငါကကျင်ထားတာကြားကြားလှပြီလို့ပြောတယ်တဲ့ဟုတ်လားဒါပါပြောတာဘုံဘွားနော်ဒီပဝန်းကျင်တဲ့ကိုယ်နဲ့ဖြစ်နေတဲ့အနိုင်ရှုံးတွေကိုထားလိုက်တော့လို့လုံနိုင်ရမယ်သာသနာနဲ့တွေ့တဲ့အချိန်မှာငါတယောက်တည်းဖြစ်နေတဲ့ငါခန္ဓာမှာဖြစ်နေတဲ့အနိုင်ရှုံးကိုပဲငါစိတ်ဝင်စားမယ်ဆိုတဲ့စိတ်အဲ့ဒါဆိုရင်တော်တော်ပို့သွားမယ်နော်ကိုဘေးဟာနဲ့ပတ်သက်ပြီးတော့ဘုံဘုံတို့မှာဒီအနိုင်ရှုံးတွေအသာရတယ်အနာရတယ်ငါသားတယ်သူသားတယ်ဟာသာလာနာလာတွေကမဆုံးနိုင်ဘူးလေဟုတ်လား အတကုကိုကိုဘာလုပ်ဖို့လိုတော့အနိုင်ရအောင်လုပ်မယ်ဆိုတဲ့စိတ်ရှိရင်ဘေးကလည်းစိတ်ဝင်စားမှုလည်းပိုနေသွားနိုင်တယ်ဒါအရေးပါတယ်ဆိုတဲ့စိတ်နော်အဲ့လိုကိုကအနိုင်ရအောင်လုပ်မယ်ဆိုလို့ရှိရင်ဘုံဘုံတို့မှာမြတ်စွာဘုရားကတော့ဟိုဗလတော့အားရှိရမှာနော်ရန်သူနဲ့တိုက်ပြီးဟေးဆိုလို့ရှိရင် အားမရှိလို့မရဘူးလေလက်ဝဲထိုးပြီးဆိုရင်လည်းဗာတစ်ဖက်တစ်ဖက်ဘာလို့တော့တိုက်တာပဲလေအနိုင်လောက်တာအားမရှိလို့ရမလားမရဘူးเนาะတပ်ပုတ်တယ်စစ်တိုက်တယ်ဆိုအားရှိရတယ် အားတော့အများကြီးပေါ့နော်ကိုအားညံအားစိတ်အားအကုန်ရှိရတယ်ဟုတ်လားအဲ့ဒါလိုပဲဒီလောဘဒေါသမောဟကို တိုက်မယ်ဆိုလို့ရှိရင်အားရှိရတယ်အားဘယ်နှမျိုးရှိရမယ်လို့ကြားဖို့တော့၅မျိုးနော်ဘူ၅ပါးဆိုတာဗလဆိုတာဘူဘူဆိုတာဘာတော့ဟာအားကြီးသူလို့အဓိပ္ပာယ်ရတာစစ်သားတောင်စစ်သားတိုင်းဘူဖြစ်တာမဟုတ်လေဟုတ်လားအားရှိတဲ့ အာကိုအားရမဟုတ်ဟုတ်လားစိတ်အားအည်သွေးအားအကုန်ပေါ့ပညာအားအဲ့ဒီအားရှိမှဘိုးဖြစ်တယ်ပေါ့ဟုတ်လားအဲ့ဒါဘိုးဆိုပြီးတော့တတ်မှတ်ပြီးတော့ပေးထားတဲ့အား၅မျိုးရှိနော်တတ္တာဗလံတတိဗလံဝရိယဗလံတတ္တာဗလံဝရိယဗလံတတိဗလံတမာတိဗလံပညာဗလံဟုတ်လားယုံကြည်မှုအားအမှတ်ရမှုအားအထုတ်မှုအားတည်ငြိမ်မှုအားသိမြင်မှုအားဆိုတော့အဘယ်နှမျိုးတော့အားမျိုး အဲ့ဒီအာငါမျိုးကိုလေဒီရှိုကြီးကပြောတာလေဘုံဘုံကအလွန်သဘောကျတယ်ဒါဘုံဘုံတို့ဟောထားတာလည်းရှိပါတယ်ဒီဘို၅ပါးမှာဟုတ်လားသူ့ကိုဘာလို့ဘိုလို့ခေါ်တော့ဆိုတော့သူအတိပ္ပယ်နှစ်မျိုးပြောတယ်နော်ပฏิပက္ခဓမ္မေပလီယန္တိတိဗလာနိတယ်နော်ဆန့်ကျင်ဘက်ရန်သူတွေကိုတိုက်ခိုက်ဖိစီးလွှမ်းမိုးဖျက်ဆီးပြစ်နိုင်လို့ဘိုလို့ခေါ်တယ်တဲ့နော်ဆန့်ကျင်ဘက်ရန်သူတွေကိုအနိုင်ယူပြီးတော့ခြေမှုံးပြစ်နိုင်လို့သူ့ကိုဘာလို့ခေါ်တော့ဘိုလို့ခေါ်တယ်တဲ့ ဟောနောက်အဓိပ္ပာယ်တစ်မျိုးထပ်ပြောတယ်ပို့ပြီးတော့အရသာရှိအောင်ပြောပြတာနော်အကံပနတ်ထေနဗလာနေနော်ဆန့်ကျင်ဘဲရန်သူတွေကလာတိုက်တဲ့အချိန်မှာမတုံမလုတ်ကြံ့ကြံ့ခိုင်ကြီးရက်တီနိုင်လို့လည်းပဲဘိုးလို့ခေါ်တယ်အဲ့ဒါကိုဘုန်းဘုန်းစီတွေကဘလို့ခံစားအောင်ဆိုတော့အာဒါကတိုက်စစ်ခံစစ်နှစ်မျိုးလုံးမှာစွမ်းတယ်ဆိုတဲ့အဓိပ္ပာယ်ကိုပြောတာလို့စိတ်ထဲမှာအဲ့လိုနားလည်လိုက်တယ်ပေါ့ဆန့်ကျင်ဘဲရန်သူတွေကိုတိုက်ခိုက်ဖိစီးနိုင်လို့ဘိုးဆိုတော့အဲ့ဒါကတိုက်စစ်သဘောမျိုး ရန်သူကိုကိုကသွားတိုက်မယ်နော်သူတို့လာတိုက်တာကိုစောင့်မနေဘူးသွားပြီးတော့ခြေမုံပြင်မယ်ဖြည့်ဆည်းပြင်မယ်တိုက်စစ်ပေါ့နော်နောက်တစ်မျိုးကပါတော့ဆန့်ကျင်ဘက်ရန်သူတို့ကြောင့်မတုံမလုံကြံ့ကြံ့ခိုင်ကြီးရက်တည်နိုင်တယ်ဘယ်လိုကောင်လာတိုက်လို့မှရှုံသွားတယ်လို့မရှိဘူးလာတိုက်တဲ့လူပဲရှုံသွားသူကသူ့နေရာမှာအေးဆေးသေးပဲအဲ့ဒါပါတော့ခံစစ်ဟောနှစ်မျိုးရှိရနော်အဲအဲ့တော့အဲ့ဒါဘာတုံးဆိုတော့ဘိုး၅ပါးပေါ့ယုံကြည်မှုရဲ့အောက်မေ့နိုင်မှုရဲ့အားထုတ်နိုင်မှုရဲ့ တည်ငြိမ်မှုရဲ့သိမြင်နားလည်မှုဟုတ်လားအဲ့ဒါဘုံဘုံတို့တတိပဌံတရားကိုပွားတိုင်းပွားတိုင်းခန္ဓာကိုယ်မှာဖြစ်နေတဲ့သဘာဝတရားကို အမှန်ကန်အောက်မေ့ပြီးတော့နေတိုင်းနေတိုင်းအဲ့ဒီဘုံ၅ပါးသူ့တိုင်းတာနဲ့သူအကုန်လုံးပါပြီးသားဟုတ်လားဘုံ၅ပါးပါနေပြီဆိုလို့ရှိရင်ရန်သူကိုသူကပါတော့အဲ့ဒီအချိန်မှာမလုပ်နေတော့နိုင်နေတယ်ပေါ့ဟုတ်လားဘာလို့ဖြစ်နေတယ်လဲသိနေတယ်နော်ဘာပဲဖြစ်ဖြစ်သိနေတယ် ကြားတာပဲဖြစ်ဖြစ်တွေးနေတာပဲဖြစ်ဖြစ်ခန္ဓာကိုယ်ရဲ့ထိတွေ့မှုမျိုးစုံဘာပဲဖြစ်ဖြစ်ပေါ့သိနေတယ်တာပါတော့တတိအားပေါ့နော်ဟုတ်တယ်မဟုတ်လားတတိအားဒါလေးကိုဘုံဘုံတို့ကပို့ပြီးတော့ကျွမ်းကျင်အောင်ဘယ်ကနေစလေ့ကျင့်တော့ဝင်လေထွက်လေကစလေ့ကျင့်တယ်ကျန်တဲ့အချိန်တွေမှာအသိဉာဏ်တွေတတိတွေဆက်ဆက်ဖို့နားလည်မှုတွေကြီးဖို့ဒီအခြေခံကိုဘုံဘုံတို့ကအရင်ယူပြီးတော့လေ့ကျင့်တယ်ပေါ့နော်တတိထင်ရှားဖြစ်နေတဲ့ယုံနာကိုသိနေတဲ့အချိန်တိုင်းဟာ ဒါတတိအားဖြစ်နေတာပေါ့အဲ့ဒါအလကားရတာမဟုတ်ဘူးဒါကိုလှုပ်လှုပ်လို့ကြိုးစားတဲ့ဝရိယပါလို့တတိယဖြစ်တယ်ဟုတ်တယ်မဟုတ်လားအဲ့ဒီကြိုးစားမှုကဘာအားတော့ဝရိယအားပေါ့အဲ့ဒီကြိုးစားမှုကအလကားဖြစ်တာမဟုတ်ဘူးနော်ဒီအလုတ်ကအလွန်တန်ဖိုးရှိတယ်ဒါကလွတ်မြောက်သွားစေလိမ့်မယ်ဒါကချမ်းသာစေလိမ့်မယ်ဒါဆင်းရဲကိုဖျက်ဆီးမဲ့အလုတ်နော်တန်တရားဆင်းရဲနဲ့ငရဲဆင်းရဲကိုတောင်ဖျက်ပြစ်နိုင်တဲ့အလုတ်လို့ယုံကြည်တယ်တရားအားပေါ့ နောက်ပြန်လေးသွားကြည့်တာနော်တတိယနေပြီးတော့ဝရိယဝရိယနေတဒါဟောတဒါဝရိယတတိသူတို့အလုတ်လုံနေနောက်ယုံကြည်မှုကအခြေခံအကြောင်းတရားကြီးပဲယုံကြည်မှုနည်းရင်အလုတ်နည်းတယ်အလုတ်နည်းရင်တတိနည်းတယ်ယုံကြည်မှုကြီးရင်ဝရိယကြီးတယ်အလုတ်ကြီးတယ်အလုတ်ကြီးရင်တတိကြီးတယ်တတိကြီးရင်ဘာလာမလို့အကျိုးရလကတမာတိဟောတမာတိအားတက်လာတမာတိအားတက်လာပြီဆိုစိတ်ကငြိမ်ပြီဆိုလို့ရှိရင် တိတင်တိတိုက်တာကိုသူ့အလိုလျောက်တိလိုက်မယ်တမာတိရှိတဲ့စိတ်ကတိလိုက်မယ်ပညာကိုဘုံဘုံတို့ကတမာတိနဲ့ကင်းပြီးတော့ဖန်တီးလို့မရဟုတ်လားဒါကြောင့်မြတ်စွာဘုရားတမာတိတော်ဘိခွေဘိခုယထာဘုဒ္ဓမဇာနာတိနော်ဒီစကားလေးတွေကိုရိုးနေအောင်ကြားဖို့သင့်တယ်နော်တည်ငြိမ်သောစိတ်ရှိတဲ့ပုဂ္ဂိုလ်ဟာနော်အမှန်တရားကိုသိလိမ့်မယ်လို့ဟောတာသစ္စာလေးပါးကိုသိလိမ့်မယ်ဆိုသည့်အထိဟောတာနော်ဖြစ်နေတာတွေကအကောင်းမဟုတ်ဘူးဒုက္ခတွေပဲဆိုတဲ့အမြင်ထိရောက်သွားလိမ့်မယ် နော်ဒါတွေရဲ့ပုံမှာဖြစ်နေတဲ့လောဘကိုဖျက်တောက်နိုင်တဲ့အမြင်တွေထိရလိမ့်မယ်ဒီထိပြောထားတာဟုတ်လားအဲ့ဒါဘာတော့ပညာအားမဲ့ညာပုံညာအထွတ်အထိပ်ပေါ့နော်အဲ့ဒီပညာဘာရှိမှရမလို့တမာရီရှိမှရမယ်အဲ့ဒီတမာရီဘာရှိမှရမလို့တတိရှိမှရမယ်ဘာဖြစ်နေလဲအမြဲတမ်းသိနေကြည့်မှမြင်မှာနော်အမြဲတမ်းကြည့်နေအဲတစ်ချက်မဟုတ်တစ်ချက်မြင်လာလိမ့်မယ်ဘာလို့ဖို့တော့လို့တော့ကြည်နေဖို့လိုတယ်ဟုတ်လားကြည်ဖို့အတွက်ဘာငါလုံမယ်လုံမယ်ဟဲအားဆိုင်မယ်ဝရိယဓာတ် လိုတယ်ဝရိယရှိဖို့ပါလို့တရားလိုတယ်အကုန်လုံးဆက်ဆက်နေနော်ခွန်အားကြီးဘယ်နှမျိုးတော့၅မျိုးอืมတရားတနားရီတောင်ပြည့်တော့မယ်နော်45မိနစ်လို့ဘုံဘုံမှန်းထားဟုတ်လားဒါပေမဲ့အကြောင်းအရာနှမျိုးပြောရတာဆိုတဲ့အခါကျတော့နော်လိပ်ပတ်လေယုံလေးလောက်တော့လဲပြောကျင်သေးတယ်ပေါ့ဟုတ်လားအဲ့ဒါပါလဲဆိုတော့ခန္ဓာစစ်မြေပြင်မှာနော်ဒီဘို၅ပါးနဲ့ဟိုဘက်ကတတန်တရားလုံးဝကိုယ်အနိုင်ယူလာတဲ့ဟုတ်လားကိုယ်အမြဲတမ်းလွှမ်းမိုးဖြီးကြီးပြီးတော့နှိပ်စက်နေတဲ့လောဘဒေါသမောဟကိုဘာလို့တာတော့တိုက်တာပေါ့နော် အဲ့ဒါကိုနိုင်တဲ့အချိန်မှာဘုံဘုံတို့မှာအမျက်ဆုံးအောင်မြင်မှုရတယ်အဲ့ဒါကိုမနိုင်တဲ့အချိန်တိုင်းမှာဘုံဘုံတို့ဟာရှုံးနေတယ်အဲ့တော့ကိုကအရှုံးသမားလားအောင်မြင်မှုရတဲ့လူလားဆိုတာအချိန်တိုင်းမှာဘာဖြစ်နေတော့အဆုံးဖြတ်ပေးနေတယ်ဟုတ်လားတတိပဋ္ဌာန်တရားအားထုတ်နေတဲ့အချိန်မှာကိုကအောင်မြင်မှုရှိနေတဲ့လူတတိပဋ္ဌာန်တရားကင်းနေတဲ့အချိန်မှာကိုကဘာတော့အရှုံးသမားပဲတော်သူသိပြနေရတဲ့ရတော့နိုင်ရင်နိုင်ပဲပေါ့ဒါပေမဲ့တကယ်အရေးပါတဲ့အောင်မြင်မှုတော့မရအောင် ဘာလို့ဆိုလောဘဒေါသလက်အောက်ပဲအမြဲတမ်းကြာကြာနေလို့ပေါ့နော်အဲ့ဒါနဲ့တဆင့်ကာယကံမှုဝစီကံမှုလွန်ကျူးတာတွေများလာရင်တိတိတာတာရှုံးမယ်ပေါ့နော်အဲ့ဒါဆိုရင်နောက်ဘဝပျက်စီးပြီဆိုရင်ဟာအရှုံးစရာထွက်ပြီးတော့အပေလေးပုံသွားပြီးတော့အရှုံးကြီးရှုံးရတာမျိုးမဖြစ်နိုင်ဘူးလားဖြစ်နိုင်เนาะအဲ့ဒီအထိမြင်ရမယ်ဟုတ်လားဒါကြောင့်မြတ်စွာဘုရားအေးတဲ့เนาะအစွမ်းတတိရှိလို့လူတသန်းကိုနိုင်တယ်အဲ့ဒါချီးမွမ်းအပ်တဲ့မြတ်သောနိုင်ခြင်းမဟုတ်သေးဘူး နောက်ကိုယ်တန်တမှာတတန်တရားလုံးကကိုယ်ကိုနှိပ်စက်လာတဲ့လွှမ်းမိုးဖီကြီးလာတဲ့အုပ်ချုပ်လာတဲ့နောက်ကိလေသာတရားတွေကိုအနိုင်ရမှအကောင်းဆုံးအနိုင်ရတယ်လို့လို့ဆိုရမေးလို့ပြောတာဟုတ်လားဒါကြားနာတဲ့နော်ဝိနည်းရတွေဟာတရားလူတရားမြတ်တွေရရတယ်ဆိုတော့ဒီအကြောင်းအရာလေးကိုအဲ့လိုလေးအဆုံးသတ်ထားတယ်ဟုတ်လားအဲ့ဒါဘုန်းတို့ဒီကနေ့အကြောင်းအရာဘယ်လိုမျိုးပြောတော့နှစ်မျိုးပြောနော်ကိုယ့်ရဲ့နှုတ်ကထွက်နေတဲ့ဇကာကိုနာတဲ့ကိုရောက်လာတဲ့ဇကာဟုတ်လား အဲ့ဒီစကားတွေဟာမြတ်သလားရုပ်သလားဆိုတာကိုဘာကိုကြည့်ပြီးတော့ဆုံးဖြတ်မတော့စိတ်နှလုံးကိုလောင်ကျွမ်းနေတဲ့လောဘဒေါသမောဟမီးကိုညှိမ့်ပေးနိုင်သလားညှိမ့်မပေးနိုင်ဘူးလားဆိုတာကိုကြည့်ပြီးတော့ဆုံးဖြတ်ရမယ်ဟုတ်လားဒါကြောင့်ငြိမ်းအေးစီတဲ့စကားမျိုးပြောနိုင်ဖို့လိုတယ်ငြိမ်းအေးစီတဲ့စကားမျိုးကိုနားထောင်ခွင့်ရဖို့လိုတယ်နားထောင်နိုင်ဖို့လည်းလိုတယ်ပေါ့နော်ဒါတစ်ပိုင်းနောက်တစ်ပိုင်းဘာတော့အောင်မြင်မှုအရှုံးအနိုင် ဟုတ်လား လောဘဒေါသမောဟဖြစ်ပြီးဟေးဆိုရင်ရှုံးပြီတတိမရှိတဲ့အချိန်နဲ့အရှုံးကြီးပဲတကယ်တမ်းကဒါလေးလေးနဲ့နဲ့ပြောကြည့်တာနော်တတိမရှိတဲ့အချိန်နဲ့ပါတော့အရှုံးပဲဟုတ်လားအဲ့ဒါကိုအခြေခံပြီးတော့အများကြီးအကုသိုလ်တွေဖြစ်နိုင်တယ်နော်အရှုံးကြီးတာနဲ့အရှုံးသေးတာပဲကွာမှာဟုတ်လားတတိရှိတဲ့အချိန်နဲ့ကတော့ပါတော့အနိုင်လေးကြီးပဲသေရှိမလားစဉ်းစား ဟုတ်လားအရှုံးနိုင်တော့ပြိုင်ပွဲတွေမှာတော့သေရရရှိသေးတယ်လေဟာဘူးတွဲချန်ပီယံဆိုတော့ဟုတ်လားသေရရှိသေးတယ်လေဘောလုံးပွဲတွေမှာသေရကြတယ်အခုဒီမှာတော့သေရရမတွေ့ရဘူးနော်အရှုံးသို့မဟုတ်အနိုင်ပဲဟုတ်လားလောဘဒေါသမောဟဖြစ်ပြီဆိုရင်တော့ရှုံးပြီပဲလောဘဒေါသမောဟမဖြစ်အောင်လုပ်နိုင်တယ်ဆိုရင်နိုင်ပြီပဲဒါအရေးပါတယ်ဟုတ်လားဒါကြောင့်ရှစ်မှန်တဲ့အောင်မြင်မှုဆိုတာအဲ့ဒါကိုပြောတာဟုတ်လားအဲ့ဒါဘုံဘုံတို့စကားနဲ့ပတ်သက်ပြီးတော့အယုတ်အမြတ်ဟုတ်လား ပြီးတော့ဗါတော့အနိုင်အရှုံးနှမျိုးပြောပါနော်ဒါကြောင့်အကောင်းဆုံးစကားတွေကိုပြောနိုင်ကြတယ်နားထောင်နိုင်ကြတယ်သူတော်ကောင်းတွေဖြစ်ကြပါစေဟုတ်လားကိုကိုကိုတနည်းအားဖြင့်ကိုယ့်ရဲ့ရန်သူအစ်စ်ကိုအနိုင်ရအောင်အောင်မြင်မှုရအောင်နော်တိုက်နိုင်ခိုက်နိုင်ကြတယ်နော်သူရဲကောင်းအစ်စ်တွေဖြစ်ကြပါစေလို့ဦးဇင်းတို့ဆန္ဒပြုပြီးတော့ဒီကနေ့ပြုလို့အထောက်အသောဒါနသီလတမာတိပညာကုသိုလ်ကောင်းမှုအစုစုတို့ရဲ့စွမ်းသက်တွေကြောင့်ဘုရားတပည့်တော်တို့သည်မဉ္ဇဉ်ဘုညံမျက်နှိပ်ပံကို လင်းမြန်ထုတ်ချောက်မျက်မှောက်ပြုပရစေကုန်သောဟုပတ္တနာအောင်စု ပြုကြကုန်ရာတတိကဲအလုံးဓမ္မဒါနကုသိုလ်ရှင်တွေလည်းပဲလိုင်းမောကနေတရားနာနေလိမ့်မယ်လို့ဘုံဘုံတို့ယုံကြည်ပါနော်အလုံးလိုက်ပြီးတော့ဆိုကြဖို့ကိုပြုထားတဲ့ကုသိုလ်ကောင်းမှုလေးအာယုံပြုပြီးတော့ဒီကုသိုလ်တို့ကြောင့် ပညာဘုညာမျက်နှာပံကိုမျက်မှောက်ပြုပေးရစေဒီကုသိုလ်ကောင်းမှုရဲ့ဖို့ပါကကိုသုံးတဲ့ပုံသားတွေအားလုံးရပြီးတော့ချမ်းသာကြပါစေလို့စေနာမေတ္တာရှိထားအမြတ်တမ်းများပေးဝေကြအားလုံးညီညာညာလိုက်ပြီးတော့ဆိုကြရအောင်အရှင်ဖေယားဖရာတပည့်တော်တို့သည်ယနေ့ယခုပြုလုပ်အပ်သောဒါနသီလမာတိပညာကုသိုလ်ကောင်းမှု အရှုရှုတို့သည်မဉ္ဇဉ်ဖူဉ္ဇဉ်မြတ်နိဗ္ဗာန်ကိုမျက်မှောက်ပြုရန်အာကောင်းသောအထောက်အပံ့ဖြစ်ပါစေတည်းဤကောင်းမှုတို့ဤအဖို့ပါကကို အသက်ထင်ရှားရှိမရှိဖြစ်ကုန်သောဘိုးဘွားမိဘ ဆွေမျိုးသားချင်းတို့အားအစာထား၍32ဘုံရှင်လီကုံသောတတဝအနန္တတို့အားအညီအမျှပေးဝေငှပါ၏အမျှရကြ၍ကိုရှိတ်နှဖျားကျမ်းမာချမ်းသာကြသည် ဖြစ်ကြပါစေသော အာလုံးကြာကြာသမျှကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောတာတုတာတုတာတုအာလုံးကြာကြာသမျှကုသိုလ်အမြတ်အမြတ်အမြတ် ရှုတော်မူကြပါကုန်လုံးသာဓုသာဓုသာဓုအလုံးကြာကြာသမျှကုသိုလ်အမြတ်အမြတ်အမြတ်ယူတော်မူကြပါကုန်လောသာဓုသာဓုသာဓု အလုံးကိုယ်စိတ်နှပြချမ်းမှချမ်းသာကြပါစေ။